1385ခုနှစ်တဘောရဲလာပြီးနေ့14ရက်2လ2014ခုနှစ်တွင်အနန္တကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောယရဏဝုဒ္ဓိကျောင်းလွတ်ပူဇော်ပွဲတရားတော်သီလယူကြသို့ဩ ခေပါမေဝသမေသတုဒုံရှံဒုံမာကံသင်ဒါယကာဒါယကာမှာပေါင်းတို့ဤအိဖိတံအလိုရှိတိုင်းသောပဋိတံတောင်းတတိုင်းသောသုရုသုမြအပေါင်းသည်ခေပါမေဝလင်းစွာသာလင်သမိတ်စတုပြီးပြီးဆုံးညပါစေသာနောပနရတောယထာ တုံရှာတုံမာကတင်ဒါယကာထံမှာပေါင်းတို့ဤတာပေခတဲ့ငုံသောတင်ကပါအကြံစီမန္တမြတို့သည်ပြိဖူရင်တုပြီဝါကြပါစေအာဟံပန္တိ တိတရဏိနာသတိတရဏိနာသဒါတဒါတခဟထတိလံခဟထတိလံတမာတိယာမိတမာတိယာမိအရှင်ဘုရားအရှင်ဘုရားဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်တရဏဂုံတရဏဂုံ၃ပါးနှင့်၃ပါးနှင့်လူတို့ လူတို့ဆောက်တည်အပ်သောသာမီးရသောဆေပါသောဆေပါသောသီလတော်မြတ်ကိုသီလတော်မြတ်ကိုခံယူခံယူဆောက်တည်ပါကုန်၏သာမီးပါကုန်၏အရှင်ဘုရားအရှင်ဘုရားဤဓမ္မေပုံညာဤဓမ္မေပုံညာအာတဝက်ခယအာတဝက်ခယဝဟံဟောတုဝဟံဟောတုအရှင်ဘုရားအရှင်ဘုရားဘုရားတပည့်တော်တို့ဤဘုရားတပည့်တော်တို့ ကောမှုသည်ဤကောမှုသည်အာသောတရားအာသောတရားလေးပါတို့ဤလေးပါတို့ဤကုံရာကုံရာကုံကြောင်းဖြစ်သောကုံကြောင်းဖြစ်သောမေဖို့ဤမေဖို့ဤအထောက်အပအထောက်အပဖြစ်ပါစေသာဖြစ်ပါစေသာအရှင်ဘုရားအရှင်ဘုရားအာပမထေနမမေမလျော့မပေါ်မဆာသောတတိတရားဖြင့်တံပါရီတသီလသမารိပညာသုံးသိက္ခာကို လုံညုံစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။ကြောင်တခါဒီကြောင်မာဒီကဘယ်နှဥတော်နော်ဟင်ကြောင်တခါကြောင်မာဒီကဘယ်နှဥတုံးဆိုမေးမရဘူးဗျာဟင်ဟင် သူ့လေကြီးငါလေကြီးနဲ့ပါလားအာဒါရင်တကာမရှိတဲ့ကြောင်ပေါ့ဟာအာစောစောကတော့ဘာလို့မပြောတော့ဟမ်ဟင်ကြောင်တကာလို့ရင်ကြောင်တကာရုပ်နဲ့တူပါစေနော်တာမာနဲ့ကြောင်တကာနဲ့တခြားစီဖြစ်ပါစေဟုတ်နော်ကြောင်မလို့ခေါ်ရင်ကြောင်မရုပ်နဲ့တူပါစေဟုတ်နော် ဟင်စာတီစာဖျက်လို့လို့ရပါအောင်တော့မလားရဘူးဗျကြောင်တခါကြောင်မတဲ့နာမည်နဲ့ဟုတ်ကလားအဲတို့ပါတို့သာသနာဝန်ထမ်းတို့ရဟန်းနေကြတော့ဓမ္မနုခတရားကြီးဝန်ထမ်းခေါ်ပေါ့တရားနဲ့ဝန်ထမ်းမှာနော်တို့ကြောင်းတကာကြောင်းမတွေကြတော့ပြည့်စရာနုခပစ္စည်းထောက်ပံ့နဲ့ တို့သာသနာဝန်ထမ်းရမှာတခုတည်းနဲ့ဖြစ်ဖို့တယ်နော်ဟိုဘက်ကအထောက်ပံ့ဘက်ကရှိမှဒီတို့ဒီဘက်ကလည်းအားထုတ်နိုင်မှတင်တယ်တို့ဒီဘက်ကအားထုတ်နိုင်တဲ့ပုဂ္ဂိုလ်ဘက်ကတိတ်ခါအားကောင်းမှလည်းဟိုထောက်ပံ့တဲ့ဘက်ကတို့ပါတော့အာကူစရာရောက်အောင် ကာကွယ်ပေးနိုင်မှာမဟုတ်ဘူးလားဟုတ်နော်နှစ်ဦးနှစ်ဖက်နော် အဲဘုရိုတော့ရဘူးသားနေမှာပါဗျာဒါကာရာသအနာကာရာသနဲ့ဒါကတော့ကြားနေတာဟုတ်နော်ဥဘောအညောညနေတိတာဆိုတာအာရာရယန္တိဟိုနေပါအောင်မောခရံလားဗျဟင်အာရာရယန္တိနေပါနံလားဟင်ဟိုတာကာရဆိုတဲ့တို့တရားဓမ္မများထောက်ပေါ်ကြီးဓမ္မများနဲ့အနာကာရလို့ခေါ်တဲ့ယဟန်များနဲ့ ဥဘောနှစ်ဦးဟာအင်ညောညနေတိတာအပြာလာမိရတဲ့တစ်ဖက်နဲ့တစ်ဖက်အပြာလာမိရတဲ့ဗျဟုတ်ကလားဗျအာရာရာနေနိဗ္ဗာန်ဟောယောဂခေမှာမနှုတ်တရာမဟုတ်ဘူးလားဟုတ်နော်အဲ့ဒီဘက်ကိုသွားဖို့တဲ့ယောဂခေမှာယောဂဂုံရာဘက်ကို အနှုတ်တရာအတူမရှိတဲ့နေရာရောက်အောင်သွားဖို့တဲ့ဗျတန်တရာလေဘူးလားတို့ပြဖို့လားပြဖို့ပါ ကျောင်းတကာကျောင်းမတွေပြတ်ပုံပေါ်ပါမလားဒါတွေဟာမကြိုးစားပါမယ်ဟေးဟေးအဲ့တော့တို့ဘာနဲ့တူလို့ဆိုတော့ဒီပစ္စည်းနုခဘက်ကလောကီနဲ့ပြောရင်ထောက်ပုတ္တနဲ့တူတယ်အဲထောက်ပုတ္တကရှည်ရန်အတွက်ကိုထောက်ပံ့တာပို့ပို့ဆောင်ရတာမဟုတ်လားပစ္စည်းထောက်ပံ့ရတာဟင်ပြီးတော့ဟိုရှည်ရန်တက်လူကနေရာလျှောက်ပြီးတော့ဟိုလိုက်ပို့ဆောင်ရတာမဟုတ်ဘူးလား ထောက်ဖို့ထောက်ဖို့အခုတာဝန်ယူပါတာတို့ဒီဓမ္မနုကဆိုတဲ့ကျင့်တဲ့ပုဂ္ဂိုလ်ဘက်ကတို့ဘာလို့ရှည်တန်းတက်တာနဲ့တူတယ်ရှည်တန်းသမားနဲ့တူတယ်ဟုတ်နော်အဲ့တော့ရှည်တန်းသမားကရှည်တန်းကိုစစ်မျက်နှာကိုတွားဖို့ရာအတွက်လေလုံနေလို့မရဘူးကုန်းသွဲနေလို့မရဘူးအဲရန်သူကချောင်းနေမှာဟုတ်သားတို့ကတရားဟို ဟိုတနာကြီးလွယ်ပြီးထွန်းနေတော့ဝင်ပြည့်သွားမှာပေါ့ဟုတ်တယ်နဲ့ဟင်အဲ့တော့စစ်ကိုအစင်းသင်းဖြစ်အောင်ရှည်တန်းကအစင်းသင်းသွားနိုင်အောင်တို့နောက်ကထော်ပိုးကနေပြီးအဲထုံးမနေနဲ့ကွာလေလုံးမနေနဲ့ကွာကုံသွဲမနေနဲ့ကွာအဲအမင်းစစ်ဆိုစိတ်ကြီးတဲ့လှုပ်ဆန်းဆိုပြီးတော့ထောက်ပို့ပေးရတာမဟုတ်ဘူးလားရှည်တန်းတိုက်နိုင်အောင်လို့ဟုတ်နော်အဲ့တော့ရှည်တန်းကဘာနဲ့ တာဝန်ယူတိုက်မလို့ဆိုတီလာနဲ့ပညာဆိုတီလာအခြေခံနဲ့တီလာလိုင်းကတက်မှာဟုတ်နော်တီလာဆိုစရဏတီလာမဟုတ်ဘူးလားတို့ဒီဘာနာတိပါတာအာမဘာတိပြောတာမဟုတ်ဘူးဝင်နေထွက်တယ်အဲ့ဒါတီလာမဟုတ်ဘူးလားကျင့်နေတာလေဖောင်းနေပိန်နေအဲ့ဒါတီလာတွေမဟုတ်ဘူးလားစရဏတီလာအဲ့ဒီစရဏတီလာကဖယ်သွားမှာသူ့အားကိုဘယ်သူတော့ဝိဇ္ဇာမဟုတ်ဘူးလားဟုတ်နော် တောင်းပန်သီလရဲ့တွဲပဲသည်ပညာဟုတ်နော်တို့ထောက်ဖို့ကဘာနဲ့သွားမှာတော့ဟိဒါနရဲ့တွဲပဲသည်တရားပဲဟုတ်နော်ဟုတ်လားဖို့ဟင်ဖယားဆုံးမကိုယုံကြည်လို့လှူတာမဟုတ်ဘူးလားဟုတ်နော်ဖယားဆုံးမယုံကြည်လို့လှူတာအဲ့ဒီတဲကဒါနနောက်မှာတရားရှိတယ်ဟုတ်နော် အဲ့တော့တို့ဒါနာလိုင်းသမားကသူ့တွဲပဲဘသူတုံးတရားပဲဟုတ်နော်သူ့တွဲဘက်ကတရားပဲဟုတ်နော်ဒါနာလိုင်းဘက်ကထောက်ဖို့ဘက်ကတွဲဘက်ကတရားဟုတ်နော်တီလာလိုက်ဆိုတော့ရှေးထံကဘာတော့ပညာတဲ့နှစ်ခုအဲ့လိုသွားရမှာဗျာဟင်သူလိုက်နဲ့သူကိုလိုက်နဲ့ကိုဟုတ်နော်အဲ့တော့ဟိုဘက်ကလည်း ဒါနနဲ့တို့တရားနဲ့တင်မဟုတ်သေးဘူးနော်သူတို့နှစ်ခုကိုအခြေခံ၍ပါရမီတည်ဆောက်အောင်မှထင်တယ်ဟုတ်နော်ပါရမီ၁၀ပါးပါမှရမှာဘူးကွပါရမီမပါဘဲနဲ့တို့လှုပ်ရှင်တဲ့ခုနယောဂခေမမနှုတ်တရံကို ရောက်မလာလားရောက်နိုင်မှုနော်ရောက်နိုင်မှုနော်အဲ့တော့အဲ့ဒီယောဂခေမဆိုရယ်ယောဂကုန်ခန်းအဖြစ်တဲ့အနုတ္တရာဆိုရယ်နိဗ္ဗာန်ရောက်ဖို့ဆိုတာ ပါရမီကိုဖြည့်ရမှာအဲ့ဒီပါရမီကိုတို့ကဒါနနဲ့သဒ္ဒါနဲ့ဒီနှစ်ခုကိုလက်ကင်ပြုပြီးတော့ဖြည့်ရမှာကျန်တာတွေလည်းဘာတော့ဘာမှမဟုတ်ဘူးလားဟုတ်တယ်နော်တို့ဒီဘက်ကကောသီလနဲ့ပညာတင်ပြီးရောလားသူလည်းပါရမီဒီဆောက်ရမှာတယ်နော်သူတို့နှစ်ခုလက်ကင်ပြု၍ပါရမီဒီဆောက်ရမှာဟုတ်တယ်နော်တို့ဘာလို့ဟိုတိုက်ဒီဘာတွေဆောက်တာနဲ့ပြောရင်တော့ဘယံလိုင်းနဲ့ လက်သမားလိုက်လို့ပေါ့ပယံလိုင်းကလေဟိုတန်လန်းတဲ့တစ်လက်နဲ့နှစ်ခုတော့ယူပါမှာသူတို့တိုက်ကြီးပြီးအောင်လုပ်အောင်မဟုတ်လားဟိုလက်သမားကောလောလွှမ်းနဲ့ဆောင်နဲ့နှစ်ခုယူအဲသူလည်းတိုက်ပြီးအောင်လုပ်အောင်ပါပဲလေဟင်နှစ်ခုနဲ့မပြီးနိုင်ဘူးတိုက်ကြီးပြီးအောင်တို့ကဆောက်အောင်ပါဆိုတော့ပါရမီဆောက်အောင်ပါတယ်ဗျဟင်ဆောက်ကြပါမလားကြောင်းတကာကြောင်းမတို့ကဆောက်မှာပါနဲ့ဆောက်ဟင်ဟင် ဟင်စောက်မှာပါပဲရှိသေးသလားဖြည့်ရမှာဗျာတို့ကဒီလောက်နဲ့ပြီးနဲ့ကြောင်လေးဆောက်ပြီးုံနဲ့ပြီးနဲ့ဟုတ်နော်ဆွန်လေးလူပြီးုံနဲ့မပြီးနဲ့ဟင်တင်ငန်းလူယုံနဲ့မပြီးနဲ့ဟုတ်ဗျာပြီးတော့ဖိုးရတို့ပြောနေကြရှိတဲ့နာမည်သုံးတရာကိုကကြောင်းလှုပ်ဖွယ်ဗျာကြောင်းလှူပြီးရင်ငါကြောင်းဆိုတဲ့ဆွဲပါလှုပ်အောင် မရှုမှတ်ဖဲနဲ့အဲ့ဒီလွတ်ဆိုတဲ့စကားကိုလုံးလို့ရပါမလားမရပါဘူးခုလိုလှူယုံလေးနဲ့တော့ကြောင်းတော့လွတ်မပါဘူးဒီကကြောင်းလှူပြီးရင်ငါကြောင်းဆိုတဲ့အစွဲပါလွတ်အောင်ပါကိုဟမ်အဲ့တော့တို့ကပြည့်စုံပဲခဏပါရမှာဗျဒါနာလိုင်းကသွားတဲ့ပုဂ္ဂိုလ်လေးပဲဟင်ဟင်တီလာလိုင်းကသွားတဲ့ပုဂ္ဂိုလ်လေးပြည့်စုံပဲခဏပါရမှာပဲဗျဟင် ဒီတိုင်းလေးလှူယုံနဲ့မပြီးနဲ့မနေ့ကဘာလို့ဥက္ကမဝင်းကြီးတို့ပြောလှော်တာတတိတလုံးကိုလေ့ကျင့်ဖို့ဒါပြောလှုပ်လိုက်တာမဟုတ်ဘူးလားဟုတ်နော်လှုပ်ကျင်တာလို့ဒီအမှတ်ကလေးကိုလေ့ကျင့်ပေးစမ်းပါဆိုတာထိုးထွင်းဆိုတာလဲမနေ့ကပြောလိုက်တာထင်တယ်ဟင်တတိရထိုးဖောက်အားကိုမြည်၍အဲအတီးကနောက်ကထွင်းပြီးတီးရတာဟိုတင်ညာအမှတ်လို့ဟိုအပေါ်ရန်ကျော်လေးတွေမဟုတ်ဘူး ပြီးတော့တင်ညာမှကပေါ်လာတဲ့အကျိုးကိုသာမှတ်နိုင်တယ်အကြောင်းထိလှမထုတ်နိုင်ဘူးတတိကပေါ်လာတဲ့အကျိုးကိုခဏထားပြီးမင်းဘာကြောင့်ပေါ်တယ်လဲဆိုတော့အကြောင်းကိုနှိုက်ထုတ်မှာအဲ့ဒါတတိယတောင်းတာဝန်မဟုတ်ဘူးလားဟင်အဲ့ဒီအကြောင်းကိုဖွေလန်တော့မှထိုးဆိုတာဖြစ်မှာမဟုတ်ဘူးလားအဲ့တော့မှသူနောက်ကရှိတဲ့အတိက ထွင်းဆိုတာဖြစ်မှာမဟုတ်ဘူးလားဟင်ဘယ်နဲ့တော့ဒုက္ခတွေထိုးကြမှာလားထွင်းကြမှာလား ထိုးကိုထိုးရလားဒါတွေဟုတ်ကလားဟင်ဟင်ဟင်တို့ကတော့ကြောင်းတကကြောင်းမတွေဒီဟိုတော့မမ်းမျိုး ပေါ်နေပြီးလေဒီဝီဒီတွေထင်လို့မေးနေတာဟင်ဟုတ်ကလားဟင်အဲ့တိုင်သွားရမှာဗျတို့ဟိုဒီကနေပြီးဟိုဖြည့်ရမှာပေါ့ဗျာဝိသကာတို့ဆိုလို့ရှိရင်ကဘာတသိန်းလောက်ကဖြည့်ခဲ့ရတာမဟုတ်ဘူးလား သူတို့ဒါနာလိုင်းကလာတာတွေလေဟုတ်တယ်နော်တို့ပြီးခဲ့တဲ့ကတ္တပဖရာရှင်လက်ထက်တုန်းကလည်းဟိုကီကီဘယင်ကြီးရဲ့သမီးတော်မဟုတ်ဘူးလားသူ့နာမည်တန်ကဒါတီဆိုတာဟုတ်လားဖို့ရဟင်အဲ့ဒီတုန်းကတည်းကဖြည့်ကြတာမဟုတ်ဘူးလားအဲ့လိုဖြည့်ကြရတာဗျာလွယ်လွယ်မဟုတ်ဘူးဟုတ်နော်သို့တော့သူတို့ကတရားလက်ကင်နဲ့တက်တက် ထောက်ဖို့ဖြစ်တဲ့အတွက်ရှည်တန်းလိုမကျင့်ရဘူးကွဟင်ရှည်တန်းလိုမကျင့်ရဘူးဗျာသူတို့ကဖះကို အပြီးယုံထားတာမဟုတ်ဘူးလားဖះဟောတဲ့တရားလေးနားထောင်ရုံနဲ့တက်ဆိုကြတာဗျာရှည်တန်းလိုကုံကြုံကျင့်နေရတာများထင်မနေနဲ့ဟုတ်ဝိသကာတို့ခုနှစ်နှစ်သမီးလေဟင်ဟိုဟိုဒီရှောက်တော်တွေပါတွေကျင့်ရသေးလို့လားမကျင့်ရဘူးဗျာ သူတို့ကတရားဥဆောင်တာမဟုတ်ဘူးလားတမပါဗျာဟင်တမပါဗျာတရားကသူကယုံကြည်ပြီးသားဘူးအဲယုံကြည်ပြီးသားဆိုတော့သူသူ့နောက်ကဆန္ဒလိုက်လိုက်လို့ရှင်ဟိုဘက်ဝရိယကတန့်တက်မှာမဟုတ်ဘူးလားအဲ့တော့ဖိုးတို့တော့တိမှာပါပဲဖိုးပဲရန်လို့မှာပဲဟင်ဟင်မနေ့ကဖိုးလာမလားလို့ရန်လို့မလို့စောင်းတာဖိုးမတွေ့လို့ဟင်တို့အနာသွေးများ ကျင့်ရတယ်တို့လိုကျင့်တာမဟုတ်ဘူးဗျဒါနာလိုင်းသမားကသူကတရားဥဆောင်ထားတာဖះပေါ်ယုံနေဆိုတော့ဖះစကားနားထောင်ယုံနေနဲ့သူတို့ကပြီးတာမဟုတ်ဘူးလားသို့တော့ဟောတဲ့ပေါ်တော့တတိစိုက်တာတော့ပါမှာပေါ့ဟင်အင်းအလကားရတာတော့မဟုတ်ဘူးပေါ့သို့တော့တို့လိုတော့ဖောင်းမှာပွင့်ဟာနဲ့တော့မလိုအပ်ဘူးပေါ့ဟင်ငါရှိရန်ကတော့တိုက်ရမှာမဟုတ်ဘူးလားအဲ့တော့ဖောင်းမှာပွင့်ဟာနဲ့လိုရတာပေါ့ဗျာ သူတို့တော့တိုက်ဖို့မလိုဘူးလေဟင်ထောက်ဖို့တဆိုတာအမူရန်ကောင်းရင်သူကယာရုတက်တာပဲလေဟင်ဟင်ရိုးချုံချုံအသေးခံမမဟုတ်ဖ ೇನೆ ဟုတ်ကလားဗျဟုတ်ပါဘူးအဲ့တော့သူအနာသပင်ကြီးကယာစကြိုသွားတာမဟုတ်ဘူးလားဟင်အဲ့တော့ဖျားပွင့်မယ်ဆိုရင်ဗုဒ္ဓကောလာလာကနှစ်ရာနှစ်ထောင်နဲ့ကြည်ပြီးတော့ကောလာလာထွက်တာလေ အဲ့တော့ဒီကပါသွားတဲ့တရားလေးနဲ့ဆိုရင်တော့ဖယားဆိုဖူးလိုက်ချင်တာဖူးချင်လိုက်တာနဲ့ဆန္ဒမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဗျာတရားရှိတော့ဆန္ဒလိုက်မှာပေါ့ဗျာအဲ့တော့ယောရာဇယုသူရောက်ဖာအိမ်တဲတာတဲပြီးတော့သူသူရောက်ဖာကပြောတာပေါ့ဖယားပွင့်နေပြီဘယ်မှာခုဘယ်တော့မှသတင်းသုံးနေတယ်ပြော အဲ့တော့သူကဖိုးချင်လိုက်တာကိုဒါချက်ချင်းဖြစ်မှာဟုတ်ဘူးနော်ကဘာတသိန်းလောက်ကတည်းကဒီတရားပါခဲ့မှာဒီကနေ့မှဖြစ်တဲ့တရားဟုတ်ပုံပေါ်ပါမလားမပေါ်ပါဘူးဗျာဟင်ဒီကနေ့မှဖြစ်တဲ့တရားမဟုတ်ဘူးနော်မဟုတ်ပါဘူးဟင်ယောဖအေးအောင်မှဖြစ်တဲ့တရားထင်းမနေနဲ့ဟင်ဟင်ကဘာဘလောက်ကနေဖြစ်ခဲ့တဲ့ဟိုစုခဲ့တဲ့ဟာမှမမသိပဲနဲ့ သို့တော်သူကတော့ဒါနနဲ့သရာနဲ့ဒီနှစ်ခုအခြေခံ၍ပါရမီကိုယူခဲ့တာ။အိုးဟုတ်နော်။အဲ့တော့သူ့ရဲ့တရားကတိတ်ပြီးကောင်းနေတော့ညမောင်နာကြီးကခုလိုအလင်းကြီးဖြစ်နေ။မောင်မောင်မဲမဲကြီးကအလင်းကြီးဖြစ်နေတယ်။တရားရဲ့အလင်းရောင်တို့ယောဂီများဆိုလို့ရှိရင်ဥရိယဘယညာရောက်တဲ့ပုဂ္ဂိုလ်များတချို့တခါတည်း ဟိုဝါတပြန်လောက်တိလင်တာမျိုးတို့အာမကောင်းတဲ့ပုဂ္ဂိုလ်တော့ဝန်းထဲလောက်တင်ပြီးသွားတာလေဝေဘူးဆရာတော်ဖရာကြီးကြတော့တခန်းလုံးလင်းတယ်လို့တောင်းဆိုပါတယ်တတာအာနော်ဟင်ဟိုလဲနာသဘင်ကတတာအာကောင်းတော့လင်းတာပေါ့ဗျာအဲ့တော့ဟာမိုးတောင်လင်းမိနဲ့တူတယ်ဆိုပြီးတော့ထားသွားတာသူ့နောက်ကပါရမီတွေကလည်းပါမှာပေါ့ဗျာ သူ့တရားကလည်းပါမှာပေါ့ဗျာတိုက်ကလည်းအလိုလိုပွင့်ပြီးသားတည်းဗျာတို့ဆိုတော်တော်စမ်းယူရမှာလေတို့အလိုလိုပွင့်တာရှိရလားဖို့လားအနာသဘိနဲ့နီးလောက်ပါနော်နီးလားမနီးပါဘူးဟာနီးသေးဘူးလားမတိမ်မရိမ်များလားလို့ဖို့ဟင်မတိမ်မရိမ်လားလို့ဒိမ့်မဖြစ်ပါဘူးဟုတ်ကလား ဟုတ်ကလားဗျာဟေးအဲခြံကလည်းဖွင့်ထားမြို့ကလည်းအကုန်ပွင့်အကုန်ပွင့်ကြီးတယ်အပိတ်တစ်ခုမှရှိဟုတ်နော်ဟွာဒါအဲ့ဒီဖယားတရင်သုံးမဲ့နေရာနဲ့ကြားမှာကသင်ချိုင်းကြီးဆိုတာအဲ့ဒီသင်ချိုင်းကြီးဟိုလူဒီကောင်းတွေဟိုနေမိဟိုကြော်မိဟိုခွာမိကြတော့ကြောက်သိပ်ပေါ်သွားတော့မှပြန်မှောင် တရားရောင်မှောင်းနေကြောက်စိတ်တာမခံနိုင်ဘူးဟုတ်နော်သူသွားတဲ့အချိန်ကညသကောင်ကျော်လောက်ရှိတာကိုအဲ့ဒီမာရင်မှောင်းတော့ကြောက်စိတ်ပေါ်တာပေါ့သို့တော့နောက်ကပါရမီရှင်ကပါမပေါ့ဗျာဟင်အဲ့ဒီမှာနေတဲ့ယုကစိုးကမနေနိုင်တော့လူရောင်ဖန်ဆင်းပြီးချောင်းဟရတယ်မင်းကြီးမဟုတ်ဘူးငါရှိတယ်ပေါ့ဗျာဟင် မင်းကြီးမဟုတ်ဘူးငါရှိတယ်ကွကြောက်မကြောက်နဲ့ကွလို့ပြောတာနဲ့တူတူပေါ့အဲ့ဒီမှာအမောင်းအမောင်းသွားမှာကကောင်းတဲ့နေရာသွားမှာဘာလို့တွန့်နေသလဲလို့ဒီစကားလေးပြောအဲ့ဒီမှာရင်အားတက်ပြီးတော့သွားတာသွားတော့ဖျားနေတဲ့ဒေါနာရောက်ပေါ့ဖျားကသင်ညာကမ္မတန်စီးပြားနေတဲ့ချိန်အနာတပိငါစိတ်ထဲကနေဒိဋ္ဌံတဲ့ ငါနာမွယ်အရင်ကိုတိတိလို့ရှိရင်ဒါဖရာပဲ။နာသဘင်ကနာမည်အရင်မှမဟုတ်ဖ ೇನೆ ဂုံတူးဆောင်နာမည်ခေါ်မလားနာတာဘိနိကဆိုပါဠိလိုပမာလိုတော့ဆင်းရဲသားတို့ရဲ့ကိုးကွယ်ရာထမင်းရှင်သူကဗုဒ္ဓဘာသာမဖြစ်ခင်အားတည်းကအဲဒီဆင်းရဲနှောဘာသာတွေကိုရိုပေကျွေးနေတာလေအဟိုလိုဟိုလိုရင်ဟိုအစာလိုအစာအဲလိုပြီးတဲ့အတွက် ဆင်းရဲသားတွေကပေးတဲ့နာမည်အနာထပိဏိကဆိုတာလေအဲအနာထပိဏိကကိုတို့ကအနာသပိန်လို့သုံးတာမဟုတ်ဘူးလားဟုတ်နော်ဟုတ်နော်အဲ့ဒါသူ့နာမည်ရင်းမဟုတ်ဘူးသူ့နာမည်ရင်းကပါတယ်တော့ဟဲ့မမေ့ပါဟောဗျာဟိုကြက်ထားပါတော့လားဗျာဟင် သူ့နာမည်ကသူတတလို့ခေါ်တယ်ဟင်ဟိုဗမာလိုတော့ကောင်းနွယ်ပေါ့သူကကောင်းတာတတကနွယ်အဲ့ဒါသူ့မိဘများပေးတဲ့နာမည်အနာသွေးကတပြီလုံးကပေးတဲ့နာမည်ဟုတ်နော်ဟင်မာမီလာနောက်မေ့သွားဦးလည်းဖြစ်ဦးမလားဟင်ငါနာမည်အရင်ကိုသိလို့ရှိရင်ဒါဖျားပဲကိုအဲ့တော့ဖျားကလည်း သူနားရောက်တာနဲ့သူဒတလာလောလာလောလို့လှန်ခေါ်တာသူဗမာလိုတော့သူဒတလာလာပေါ့လှန်ပြီးခီးဥကျူဆိုတယ်အဲ့ဒီမှာတင်တရားပဲလို့နေမယ်ထင်တော့တဲ့သွားဟုတ်ကလားတို့ဟာဒီကိုတက်ပုံပေါ်ပါမလားဟာဟုတ်ပါမလားဟဲ့ဒီလိုဟာဟင်ဟိုကဖယားကိုအဲ့လောက်ထိ ဒါဖယားမှာဖယားပဲဆိုတာတရားကယုံသွားတော့ဖယားစကားလည်းယုံနာပေါ်ဟင်ဟင်ဖယားစကားယုံမှလည်းဖယားယုံအားကြမှာထင်တယ်ဖို့ဟင်ဖယားစကားယုံမှဖယားယုံနေပြောမှာဗျာဖို့ကဟုတ်ကလားဟုတ်ပါဗျာအဲ့တော့အနာတဝေငါတို့ရွာရဲနဲ့ပြောရင်တော့လောကဝတ်ပေါ့ဗျာအဲ့ဒါကိုလောကုတ်လို့သုံးတာမဟုတ်ဘူးလား အလာဘာဒလာဘာလေးနှုတ်ခုံးဆက်ခေါ်လာအရှင်ဘုရားချမ်းညမ်းသာသာအိယနေရပါရဲ့လားအဲ့ဒါလေးပဲအနာတပင်ကနှုတ်ဆက်တာလေအရှင်ဘုရားချမ်းသာသာသာအိယနေရပါရဲ့လားဒါလေးပဲနှုတ်ဆက်တာနော်ဘုရားကပြန်ဖြေတယ်အေးငါငါပြည်စီငါပိုင်တို့ မစွဲတဲ့ပုဂ္ဂိုလ်တိုင်းဟာချမ်းချမ်းသာသာအိပ်ရနေရတကွာကြားလာတို့ဟာတယ်ဘာဖြစ်တုံးဘာဖြစ်တုံးဘာဖြစ်တုံးဆိုတို့ဟာဒီဘာမှဖြစ်ဘူးဟိုကတော့သူကိုယ်တိုင်ကဟိုတထေးဘွဲနဲ့ဟိုငါပစ္စည်းငါငါတိုက်ငါမရငါသားနဲ့ဒါနဲ့သွားနာမဟုတ်ဘူးလားမှန်ပါ အဲ့တော့တို့ဟာနဲ့ပြောရင်တော့လက်ဝေးသမားနဲ့ပြောရင်တော့ရှိုက်ထိုးချတာပဲလေအဲ့ဒီမှာဟာငါငါပစ္စည်းငါပိုင်နေဆိုတဲ့ဒီဟာတတိဝင်သွားတာဒါကြောင့်ငါဆင်းရဲတာပဲအဲ့ဒါနဲ့သောတာပန်ဖြစ်တာတို့လူအဲဖင်ကျွတ်တဲ့အောင်ကျင့်ရတာမဟုတ်ဘူးအခုကကြားလာတို့ပြောတာဘာဖြစ်တော့ ဟိုးဗျာဟိုးကဖရာစကားအဲ့လောက်ယုံနာဗျာဟုတ်နော်ဖရာစကားအဲ့လောက်ယုံနာအဲ့တော့သူတို့ဒါဆိုရင်ဟိုတိုက်လို့အောင်တာမဟုတ်ဘူးတင်တယ်နာမည်ကောင်းဟိုအမှုရန်ကောင်းလို့ရတဲ့ဘွဲပဲဟင်ဒီငါရှိတော့သူမတို့နိုင်တော့ဘူးဟင်ဝိတာခါလဲဟိုခုနေနေသမီးကအဲသောတာပန်မဲမဟုတ်ဘူးလားသူလည်းကျင်းရတာမှမဟုတ်ပဲဖရာစကားနားထောင်ရုံနဲ့ပြီးတာလေ ဟုတ်နော်သို့တော်ရှိတိုးနိုင်သေးလားတိုးနိုင်ဘူးဗျထောက်ဘူးလမ်းဆုံးမနော်ထောက်ဘူးအဲ့ဒီမှာလမ်းဆုံးမနော်ထောက်ဘူးဘယ်နဲ့ထောက်ဘူးထောက်ဘူးထောက်ဘူးတွေအဲ့ဒီမှာလမ်းဆုံးမယ်အဖိုးဘယ်နဲ့ဟင် ဟုတ်ပါမလားကြောညွန်ကြီးကဟင်သူကအဲ့ဒီအမှုရန်ကောင်းလက်မှတ်ကလေးနဲ့ပြီးသွားပြီလေရှေ့ကိုတက်ပြီးတော့ကိုအသေးခံတိုက်တာမဟုတ်တဲ့အတွက်တီဟာဘွဲတို့သူရာဘွဲတို့သူ့မှာရနိုင်ပါမလားသူ့မှာရနိုင်ဘူးဗျာအဲ့ဒီမှာလမ်းဆုံးတယ်နော်ထောက်ဘူးထောက်ဘူးတော်ဗလာထောက်ဘူးနဲ့ ဟောပြောတော့လည်းမတော်ဘူးတဲ့ဗျာတော်ဗလာထောက်ဖို့နဲ့အမတော်ဘူးတဲ့ပြောသေးဘယ်တော့ရှည်ရန်တက်မှာတော့မတော်ဘူးဆိုတော့ဟုတ်ကလားအမအင်းဒါအငယ်သေးတာကိုဗျာဟင်ဟင်အငယ်သေးတာကိုဗျာခုမှကြိုးစားမှာဆိုဟင်ဟင်သူဟာလားအဲ့တော့ တို့ပြောနေကြဆိုဟွေးမျိုးဟာစစ်သားကြီးဖြစ်မှာဒီဘောအိုတို့ကဟွေးမျိုးစစ်သားကြီးကြားဘူးလားဟုတ်ကဲ့မောင်ဝင်ကြားဘူးဗီယက်နမ်စစ်တုံးကဟွေးမျိုးဆိုတာဗီယက်နမ်တောင်ပိုင်းကဘာသာရေးမျိုးတော့တို့မန်နေမျိုးလိုဟာမျိုးအဲ့ဒါဟိုမြောက်ဗီယက်နမ်ကကွန်မြူနီဘက်ကနေတိုက်တာမဟုတ်လားအဲ့တော့အဲ့ဒီမှာအဲ့ဒီဟွေးမျိုးကိုမကြအောင်လို့တဲ့စောင့်နေတဲ့စစ်သားကြီးကမုတ်စိတ်ကလည်းဖြူလို့ဒီမှာဟင်90ကျော်နေပြီလေ ဟင်စပင်းနေလည်းဖြူလို့တို့ရှမ်းခမောက်ကလေးနဲ့လားတနကလေးဟွာလို့တို့ကအဲ့ဒါသတင်းစာကြည့်ဟွာခုချိန်မှစစ်သားဆိုတော့တတ်ကြပဲချိန်ဖြစ်မှာတော့ဟင်ဟာဖွာဟင်ဟဲ့ဒီစပင်းဖြူကြီးနဲ့ဒီမုတ်စိတ်ကြီးဒီလောက်ကြီးကအဲဟွေမျိုးကတသားကြီးဆိုတာဟိုအဲ့တော့တတ်ကြကြီးပဲချိန်ဖြစ်မယ်ထင်တော့ခဲနော်ဖွာ မေးကြည့်ပါဦးတော့ကဟင်မဖြစ်တော့ဘူးလားဟင်အခုမှစူးစမ်းမှာပါဆိုတော့ဟွေးမျိုးကစေသားကြီးပဲနဲ့တူပါဗျာတို့ဟာတယ်တော့ဟင်ဟင်အဲထောက်ဖို့နဲ့မပြီးခြင်းနဲ့တခါထောက်ဖို့အကြောင်းပြောလိုက်အောင်မယ်တကယ်လို့ရှည်တန်းကအောင်ရင်တို့သည် ဘာတော့အဝိဇ္ဇာနိုင်ငံတော်ကဟိုလိုမင်းဖြစ်တဲ့မောဟဟင်ဟိုစစ်သူကြီးဖြစ်တဲ့ဒေါသဟင်ဟိုလိုအတူနိုင်ရင်ဝန်ဖြစ်တဲ့လောဘတို့ကိုတက်တုတ်တင်ပြီးတော့အာနာသိမ့်ပြီးဝိဇ္ဇာနိုင်ငံတော်အနာတ္တသာသနာကတို့ရှည်ရန်ကတက်ပြီးတော့သိမ့်ပြီးထူတော်မှာမဟုတ်ဘူးလားအဲ့တော့ဘုရားကအဲ့ဒီမှာဓမ္မရာစာဆိုပြီးတော့တရားမင်းဖြစ်မှာမဟုတ်ဘူးလားသူတီလာလိုင်းကသွားတဲ့ ဟိုဘက်ကလည်းရှင်မသာတိဗုဒ္ဓတို့ရှင်မမောက္ကလန်တို့နေရမှာလို့အဲ့ဒီသားတော်တွေကဘယင်သားတော်တွေနဲ့ဟိုမှာသွားဖြစ်မှာမဟုတ်လားတရားစစ်သူကြီးတဲ့ဗာတဲ့ညာတဲ့လေဟုတ်ကလားဟိုဘက်ကလည်းခေမာထေရီတို့အိုဘလွန်တို့ပတာစာရီတို့ဘာတို့ညာတို့အဲ့ဒါတွေကလည်းဟိုဘယင်သမီးတော်တွေမဟုတ်ဘူးလားဒါတော့သမီးတော်ဆိုတော့ရှာဖို့လူသေးလားလိုပါဘူးဗျာဟင်ဟင်နန်တော်တဲ့မှာလေဟင်သူသူယာတို့တွေနဲ့သူနဲ့ ဟိုဘယ်မျိုးပိုက်စားဟိညာမျိုးပိုက်စားဟိနေမှာပေါ့အဲ့လိုနေတာရှီတန်းကရှီတန်းကဟင်ရှီတန်းကအဲ့လိုနေသွားတာဟုတ်နော်ထောက်ဖို့ကအဲ့ဒီချိန်မှာယာရုရရင်ဗန္ဒာဝန်နဲ့စားတော်ကဲပဲဖြစ်မယ်ဖြစ်ချင်းလားဖြစ်ချင်းပါဟုတ်ပါလားဟင် အဲဟိုဝိတာကာရောဗျာအဲချက်လျာတာကိုချွေးတလုံးလုံးနဲ့ထင်တယ်တမပါဗျာဟင်အဲအဲတော့ချက်ပြီးတော့ကြက်ပြီးပြုတ်ပြီးဆိုတော့ဟိုတော့ဖယားနဲ့သားတော့သမီးတော်တွေလာပြီးတော့တုံနာမဟုတ်ဘူးလားအဲ့တော့ဝိတာခာရဲ့စာနေစီတွေကသူကဘာနာတော်ဒိမ့်မယ်ကွယ်ဟုတ်နော်စာတော်ကေဟိုယာဒူးပဲထင်တယ်အနာသပိန်ကကောဘာနာဝင်ဝဲမဟုတ်ဘူးလား ရှာလျာတာဟိုသွားအဲဒီသွားနဲ့ငွေတွေရအောင်လေတို့ဟာလားဗျာသေဂာနီတောင်ဂတိ60မပြည့်လို့6ဂရီထရှာပြီးတော့ထည့်ခဲ့ရသေးတယ်နဲ့တို့ဇီတော်က54ဂရီမဟုတ်လားဘိုးရအဲ့ဒါသေဂာနီကိုဂရီ60ပြည့်ခြင်းတော့6ဂရီထပ်ပြီးသေဂာနီတောင်ရှာထည့်ရသေးတာဟုတ်နော်အဲ့တော့ရှာတော့ အဲ့တော့ငွေထိန်တော့သိန်တော့အနာတပိမဟုတ်ဘူးလားဟုတ်တယ်နော်ဟင်ထိန်တော့သိန်တော့လေသုံးတော့ဘသူသုံးတော့အဲဈေးတော်ကြောင်းကြီးလေဟင်အဲ့ဒါဘုရားတရင်သုံးတာမဟုတ်ဘူးလားဟင်အဲ့တော့သုံးတော့ဘသူသုံးတော့မြတ်ငွေရှာတော့ဘသူငွေသိန်းတော့ဘသူကသိန်းရတော့မြတ် အဲ့ဒါထောက်ဖို့ကနောက်ဆုံးဂိတ်ဆုံးအဲ့ဒါပဲဟင်စာတော်ဝန်နဲ့ထောက်တို့ဘောင်ဘာနာဝန်ဒါနှစ်ခုပဲဖြစ်မယ်တော်ပလအာဟင်ထောက်ဖို့နဲ့ကတော့ဒါတော့ရမှာလေတည်တယ်တော့မူနိုင်ဘူးဟုတ်နော်တို့ ရှေ့တန်းကနေဖယားနဲ့အတူတူတိုက်သွားတဲ့ရှင်မသာရိဗုဒ္ဓတို့ရှင်မမောက်ကလန်တို့မြို့သားအုပ်စုကလေတီလာလိုင်းကတက်တာမဟုတ်ဘူးလားဟိုဘက်ကကြပြန်တော့လေတို့ပါတော့ဟို ခေမာထေရီတို့အိုပလွန်တို့ဗဒါသာရီတို့ကိတာကောဒမီတို့နေရာမလို့အဲ့ဒီဘက်ကလည်း40ကျော်ထင်တယ်ဣတရေရကြီးတယ်ပြောတာလေ40ကျော်ဟိုမြို့သားများဘက်ကလည်း40ကျော်ဟုတ်နော်ဣတရေရတွေလေဟင် ပွဲရုဂုံတူတွေနဲ့လေသူတို့ကြတော့ဖယားနဲ့အတူရွှေနန်းတော်တီဝင်သွားပြီမဟုတ်လားဟင်ယာရုတက်သွားပြီဗျသူတို့ကဟောနိဗ္ဗာန်တိရွှေနန်းတော်တိဖယားနဲ့အတူတူဝင်သွားပြီရှေတန်းကအနာသဘေနို့ဝိတာကာတို့ကဘယ်ကြံရည်တုံးဘယ်နာမှာတို့နန်းတော်အောက်ရှိဟုတ်ကလား ဟေကုမာဒုဝါလာဒုတ်တိတာလားကုမာဒုတ်တိတာပဲနေရတာဟိုဝိဒီဝိနဲ့ဘယ်ချင်းတက်မှာတယ်တော့ဘယ်ချင်းနန်းတော်တဲ့ရောက်မှာတော့ဟင်ဟင်သူတို့ဟာလားဗျာဟိုအောက်ကိုပြန်မစင်းတာလေးဦးမဟုတ်ဘူးလားဝိတာခာရဲ့နာတပိရဲ့သူ သူ့ဗြဟ္မာနာသားရဲ့တရားမင်းရဲ့အဲ့ဒီဒေါတာပန်လေးဦးက သူများတွေလိုလူဘုံပြမလာဘူးထဲထဲကူသွားမှာဘုံစင်ဆန်ခေါ်တာပေါ့ဟင်သူတို့မှာတို့ရှာတုံးကတွေကရှေ့တန်းလိုတီလနဲ့ပညာနဲ့ပညာနဲ့တွဲလှုပ်တာမဟုတ်ဘူးတရားနဲ့တွဲလှုပ်တဲ့အတွက်တမက်ကတမက်တက်ဖို့တော်တော်ခဲရင်နေဟင်တခါတည်းနဲ့ သုံးမဲ့ဆင်ကြဖို့လေးမဲ့ဆင်ကြဖို့မရှိဘူးသောတာပန်ကနေတခါတခါဖြစ်ဖို့ကိုတော်တော်ကြိုးစားရမှာတောင်းမှုသူဘုံစင်စားဆိုတာသောတာပန်ဘုံတခါတခါဘုံအနာခံဘုံရာအရာတမဲ့ဘုံအဲ့ဒီဘုံစင်စားမှာဟိုလိုတခါတည်းဟိုကွန်းရွက်ဓာတ်နဲ့ခုတ်လိုက်တယ်လို့အကုန်လုံးပြလိမ့်မယ်များထင်းမနေနဲ့အာဘယ်တော့ဝင်မျိုးက 嗯，皮钱拉淘宝，呃，罗不拉淘宝，啊，pero 罗 <laughs> 马中淘宝啊，嗯，pero 淘宝啊罗马中苏州的梅路亚布，白路里面罗马把里面，嗯。 ဟောဘယ်ဟိုဘက်ကရှင်မသာရိပုတ္တရာတို့ရှင်မမောက္ခလာတို့ဒါတွေကတော့အကုန်လုံးသွားကုန်ပြီတခါတည်းကိုကွန်းရွက်ဓာပြကိုဖြတ်ပြစ်ထားဒါနဲ့ခုတ်တာတဲ့တောင်းပုံစင်မစားဘူးတို့ဒီကအဲတို့ဒီတာကနေပြီးဟိုဒီကမကမအာယုံကလည်းနေမနရတိတို့ဗရဏမိတဝတ္တဝတိတို့အဲ့ဒီထိအဲ့ဒီလောက်ရောက်မှသူကသဂရကလောက်တက်နိုင်မှာသဂရကဆင်းလောက်ရောက်မှမြမဘုံတကာဆက်ရအောင်မှာ ဟုတ်နော်အနာဂံလောက်ရောက်မှသုဒ္ဓဝါဒမဟုတ်ဘူးလားဟုတ်နော်သုဒ္ဓဝါဒ၅ပုံအကနိဋ္ဌရောက်ပြီဆိုမှအနာဂံကနေပြီးတော့ဟိုယာနာဖြစ်ရမှာမဟုတ်ဘူးလားဘယ်တော့ရောက်မတော့ဟိဟင်ထောက်ဘူးယာဒုတက်နေသနောဟင်ထောက်ဘူးယာဒုတက်နေသနောရှည်တန်းထွက်ပြီးတော့သူသေးကိုသေး မတိုက်ရဲသမျှတော့ခင်ဗျားတို့ထောက်ပို့နဲ့ပြီးမနော်အဟုတ်အာဟုတ်ပါမလားအဟုတ်ပါမလားဟင်ငါတိုက်ပွဲဘယ်နှခါအောင်ငဲ့ဘလို့အောင်ငါနေပါဟင်ပါတော့တို့ကြားဘူးမှာပါဖွာအော်တို့တော့ဟိုဖုံထတာမြင်တာနဲ့ဟိုလန့်ပြေးတာတို့ အတန်ကြားတာနဲ့လန့်ပြေးတာတို့ဟုတ်ကလားဗျာဟင်တို့ကဒီလိုလေးကြောင်းလူပြီးဒီလိုလေးနေမှာဆိုလို့ဒီစကားပြောတာဟုတ်နော်ဟင်အဲ့တော့တို့ဝေဘူးဆရာတော်ဘုရားကြီးကြတော့တခြားတရားတွေကတော့သူ့အခြေအနေကြည့်ပြီးတော့ဟောသွားတာသို့တော့တရား၁၀ပွဲဟောရင်၁၀ပွဲလုံးမပါမဖြစ်တာ တရားဟောရင်တရားလုံးမပါမဖြစ်တာကတော့သာသနာတည်ကြောင်းကြောင်းသင်္ကန်းဆွမ်းစေးလေးပါသောပစ္စည်းများကိုလှူပြီးရင်တဲ့ဘောဓိ၅မျိုးတောင်းပါအဲ့ဒါကတရားပွဲတရားဟောရင်တရားလုံးပါတယ်အဲ့ဒါကအရေးကြီးလုံးလို့ဝေဘူးဆရာတော်ဘုရားကြီးအမြဲဟောသွားတာတို့ကအဲ့လိုလဲစုမတော်ဘူးထင်တယ်ဟင်တောင်းရမှာဘူးလား ဥပမာမယ်အဖိုးတို့မန်းလေးကနေကားနဲ့ထွက်လာတယ်ဘယ်ရောက်ရောက်ဟဲဆိုမောင်းသွားရင်ဘယ်ရောက်မယ်ထင်လို့လာတူရရှောက်မောင်းရင်ဟင်ရောက်ချင်ရောက်ဒီမှချက်မရှိရောက်ချင်ရောက်ပါဒါပဲဘောဘူးလားအဲ့တော့ဟိုမန်းလေးရထွက်တဲ့ကညေရန်တော်ရလို့ပြောရင်ညေရန်ရောက်ပါမရောက်ရောက်သွားဆူတောင်းတာအဲ့ဒါ ဆူတောင်းတာအဲ့ဒါဟုတ်နော်ညေရန်တော်ရဒီလိုတတ်တတ်မှမှရှိတော့အဖိုးရဟိုမန္တရထွက်လာတဲ့ကညေရန်တော်ရဘယ်နာမှာဘယ်မှာဟိုဖိုးတို့ဘာတို့ဟိုလမ်းသိသူမေးုံမှထမကိုမသွားတတ်တော့ဘယ်ကနေဘယ်သွားတယ်လဲဟင်အဲပြူဟာကနေဘယ်ဘယ်နာခွဲလာတော့ဘယ်ကနေသွားတာတော့မေးလာအောင်မှာမဟုတ်ဘူးလား မင်းလာပြီးဒီနာရောက်တော့ကောဟိုထွက်ကြည့်ဒီထွက်ကြည့်နဲ့သူပြောတဲ့အမှားသားရှိမရှိကောကြည့်ရသေးတယ်နဲ့ကြည့်ရပါဘူးအဲကြည့်ရတာပဲဗျာဒါကြောင့်ဝေဘူးဆရာတော်ဘုရားကြီးကသာသနာတည်ကြောင်းကြောင်းသင်္ကန်းဆွမ်းစေးလေးပါးသောပစ္စည်းကိုလှူပြီးရင်တဲ့ဟောဒီဘောဒီ၅မျိုးတမျိုးမျိုးကိုဆူတောင်းပါဟင်ဟင်မန်လေးကထွက်လာရင်ညေတံကို ပြောပြီးတော့ထွက်ခဲ့ပါပြောတာနဲ့အတူတူပေါ့ဗျာ ဟုတ်ကလားဟင်ဟင်တောင်းတော့တောင်းမလားဖို့ဟင်တောင်းယုံမလားကာကောမောင်းသေးလားဟင်ဟိုတော့မန်းလေးမျိုးဘောကထိုင်ပြီးဟိုတော့ညေရန်သွားမယ်ညေရန်သွားမယ်နဲ့အဲ့လိုပြောတာလားကန်းတဲ့ခါညေရန်သွားမယ်ဆိုပြီးဟောမဟုတ်ကလားဟင်ပေါ်ရီငါမျိုးတောင်းနော်သာသနာနဲ့ဂျုံတုံးကို တို့ဘာတော့ဟိုရေစက်ချတဲ့အခါဒါမှမဟုတ်တရားဟောတဲ့အခါဆိုရင်တော့အာသဝခရဝါဟောတုဒါပဲပြီးမှာလေသို့တော့ဘဲစုနဲ့ဝင်ဝင်အာသဝကုံမဝင်အောင်မှာမို့အဲ့ဒါတောင်းပြောတာနော်သို့တော့ကိုကတော့ကိုလိုချင်တဲ့စုတောင်းမှာသာသနာနဲ့ကြုံတုံးဒီတိုင်းကြီးကိုလူယုံနဲ့မပြီးပါနဲ့အဲ့ဒါပြောတာ ကဲတို့ရည်စိတ်ချကြမယ်ဟို9နာရီ25လောက်မှဖိုးရအာယုံကတက်မှာအဲ့တော့လကားချင်းကုန်မှာဆိုလို့ရည်စိတ်ချလို့အဲရည်စိတ်ချလို့嗯嗯嗯。Mm mm mm. ထိုရေကြောင်းလှူမှာကတို့ကစတုဒီတာတန်ကနဲ့လှူမှာနော်စတုဒီတာတန်ကဆိုတာအဲဘဒုတို့ဘေဝါတို့ပါသေးလားမပါပါဘူးဗျာအဲ့ဒီတန်ကလှူကြတော့လှူတဲ့ဘက်ကမြတ်တယ်အလှူခံဘက်ကနာသနောပုဂ္ဂလိကလို့မဟုတ်ဘူးပုဂ္ဂလိကကကိုလှုပ်ချင်လို့လှုပ်တယ်ဟုတ်နော် နောက်ဆုံးကိုမနေရင်ရောင်းစားထားခဲ့လို့တောင်ရတယ်ပုဂ္ဂလိကလူကဟင်တိုင်းကလူကြတော့တက်ကတချောင်းတောင်ထိုးချိုးခွင့်မရှိဘူးဗျတိုင်းတိုင်းကပစ္စည်းကို ကိုပိုင်မှမဟုတ်တာဟင်တိုင်းကပစ္စည်းဗျတွားကြထိုးခြင်းလို့ဆိုတကယ်ကြောင်းလေးတစ်ချောင်းတောင်ပဲတို့ယူခွင့်မရှိဘူးဗျ တန်ခါကအဲ့လောက်တိကြီးကျေတယ်ဟုတ်နော်ပြီးတော့တန်ခါဆိုအဖို့ဒါကတော့တို့ပြောနေကြပါဟင်ဒုက္ခကိုသင်္ကန်းဝတ်သွားမြင်နေတာဟုတ်ဘူးဖျားကျင့်တယ်လို့ကျင့်လို့သိတယ်လို့သိတာတွေပေါင်းစုထားတာပြောတာတို့အရင်တစ်ပတ်ကလည်းဖို့ပေးခဲ့တဲ့ထင်တဲ့စစ်တပ်ဆိုတာပြောခဲ့တဲ့ထင်တဲ့တန်ခါနဲ့စစ်တပ်အတူတူဆိုတာ စစ်တပ်ဆိုတာဒီနေ့ဝင်တဲ့ဒါသားလေးကနေဟိုးဘူဂျူမူကြီးစီထီအောင်ကိုပြောတာတယောက်ထဲရဲ့နာမည်မဟုတ်ဘူးတူရဲရဲ့နာမည်မဟုတ်ဘူးတန်ကာဆိုတာလေတို့ဒီသမုတိနဲ့ပြောလို့ရှိရင်တော့ဒီကနေ့ဝတ်တဲ့တာမလီနေ့ကနေဖျားစီထီပြောတာဟင်အဲ့ဒါကိုတန်ကာလို့ပြောတာဗျဟုတ်နော်သမုတိနဲ့ပြောတာ တို့ပရမတ်နဲ့ပြောလို့ရှိရင်တော့ဖျားကျင့်တယ်လို့ကျင့်လို့သိတယ်လို့သိနေတာတွေဟာအဲ့ဒါတန်ခါပဲဟင်ပฏิပတ်တိပူရကောဟိဒီဝဝဟောတုမနုသောဝဟောတုဘေခုတိသင်္ကံဂစ္စတိဆိုတာပฏิပတ်တိပူရကောဆိုတာဖျားခိုင်းတဲ့ပฏิပတ်အကျင့်နဲ့ပြည့်စုံခဲ့ရင်တဲ့ဒီဝဝဟောတုနတ်ဖြစ်ပါစေဟုတ်နော် မနှုံသောဝါဟောတုယောက်ျားတွေမိန်းမတွေဒီလိုပဲဖြစ်ပါစေတဲ့ဘေခုတိသင်္ခံကိစ္စတိယဟန်ဆိုတဲ့အရေးအတွက်တည်းပါပြီးသားဟင်ဟင်ပြီးတော့ဂျော်ညွန်ညင်းနင်းငါနေရှိမှလည်းဟုတ်ပါဘာငါဆရာဖုန်ကြီးကငါ့ကိုပြောတာမင်းကူမင်းငါယောက်ျားဆိုပြီးတော့ဘဝင်မမြင့်မာနဲ့ကွာ တန်ခံပူဇေးမိဆိုမင်းရှိမှာဝိတာခါမဆောင်းကြောင်ထိုင်းနေတယ်ကျော်ညွန်ကြီးလည်းတန်ခါပူဇေးမိဆိုနင်းရှိမှာဝိတာခါမကြီးဆောင်းကြောင်ထိုင်းနေတယ်ဟင်ဟုတ်ကလားဘုတော့တောတာပါမဟုတ်ဘူးလားဘုရားဝိတာခါမဘာတော့အဲ့တော့တန်ခါပူဇေးမိဆိုရင်ဝိတာခါမဘာမဘာပါပါဘုရားဟင် အဲ့တော့ကြုံညုံကြီးနေခုချိန်ထိမိမရှိခိုးရတော့မြဟင်ဟာဒီမှာဗျာနင်မချက်ဘူးလားဟာချက်ပါဟုတ်ကလားဟာတော့အော်ကြီးမတွေ့ပါဘူးဟင်ဟုတ်ကလားအာအာသောသောကဘာလို့ဆောင်အောင်ဆောက် ပါခုမှအေးတန်ငါမင်းကိုမင်းငါယောက်ျားဟဲ့လို့ဘဝင်မမြင့်ပါနဲ့ကွာတန်ငါဘူးသေးမိဆိုဝိတာခါမှမင်းရှိမှဆောင်းရောက်ထိုင်းနေတယ်ကွာဆိုတို့ကိုဆုံးမသွားတာဟုတ်နော်ဟင်အဲ့တော့မိမလည်းအဲတန်ငါစရင်နဲ့ပါဘူးလားဗျာပါနေတာပဲဗျာတို့ကဟိုတန်ငါဆိုရင်ဒီသင်္ကန်းဝတ်လောက်မြင်နေတာ အဲ့တော့တို့ကတန်ခါဆိုလို့ရှင်သူတို့အကုန်လုံးပါနိုင်မူလားပါနိုင်ပါဘူးအဲ့တော့အရေးအတွက်ဘယ်လောက်တည်တော့ဖို့ရဒီเจ้าကိုလှူမဲ့အလှူခံပုဂ္ဂိုလ်ရဲ့အရေးအတွက်ဘယ်လောက်တည်တော့ဟင်ဟုတ်ကလားဟဲ့အဲ့အကုန်ပါမှာပဲလေအကုန်ပါမှာပဲဗျတို့ဒီဟောဝါဟောတူဆိုတော့နတ်တော်တာပါနေကော အဘမဘောဗျာလူတော်တာပါနေလေယောက်ျားတော်တာပါနေမိန်းမတော်တာပါနေရိတ်သားသီးသီးမာရီအဲခုကျင်ဆက်ဖြစ်နေတာဒီဟုတ်နော်အခုပါမှာတိုင်းကကအဲ့လောက်တိအကျိုးများတယ်ဖို့ရတော့ဖျားကြိုက်တဲ့လူနီလို့ခေါ်တယ်ဖျားအဲ့ဒါချီကျူးတာပုဂ္ဂလိကကိုဖျားချီမကျူးဟုတ်နော်ဖျားကတို့တဲ့အစွဲကင်းပါတယ် သူ့အမေကသူ့ကိုရှိခိုးလို့ရှိရင်တိဋ္ဌာမုနိစေရန်ကပ္ပဆိုပြီးတော့ရှိခိုးပါတယ်တိဋ္ဌာမုနိဆိုတာရောငါသားတော်ဟောပေါ့အာယုကဒီသမျှဒီပါစီလို့ဆူတောင်းတာလေဟင်ပြီးတော့ရောမုနိကပ္ပဆိုငါငါသားတော်အာယုကရောကဘာဒီသလောက်အသက်ဒီပါစီလို့ဆူတောင်းတာအဲ့တော့သူမိရွေးတော်ခေါ်ရမီကအဲ့လိုတောင်းတော့ဖခင်က အဲအဲ့လိုမတောင်းနဲ့ဂေါရမီအဲ့လိုမပြောနဲ့ဂေါရမီဆိုပြင်ပေးတယ်ဟုတ်နော်အာရာဒဝိရိယဒုက္ခဝိခဝိပဒနေဆိုတာလေတမေကေတာဝကေပတ္တဧတာဗုဒ္ဓနာဝန္ဒနာဆိုတာလေအာရာဒဝိရိယဆိုတာပြင်းပြင်းထန်ထန်အာထုတ်နေသူတွေတဲ့ဟုတ်လားနေသာဒံလပရကမီဆိုတာအမြဲဟုတ်နော်နေသာဆိုတာအမြဲထင်တယ်ဒံလကောအမြဲမဟုတ်လား နင်းနေမြဲလားနှမြဲကင်တာလားဟုတ်ဘလောက်မြဲရမှာတို့ပရဂမီကအဲ့လောက်ထိကြိုးစားရမှာတဲ့ဗျအဲ့လိုကြိုးစားနေတဲ့တမေကေတာဝကေပတ္တအဲ့ဒီညင်ညွတ်တဲ့ငါတာဝကတွေကိုရှ िख ိုးရဲ့အေးတာဗုဒ္ဓနာဝန္ဒနာအဲ့ဒီငါတာဝကတွေကိုရှ िख ိုးတာငါရှ िख ိုးတာ ਨੇ တူတူတဲ့ဗျဟင်ဟုတ်နော်အဲ့သူတန်ခါစီရင်တဲ့သူအကုန်ပါလာဟုတ်ဗျ ဟင်နောက်တန်ငေတိန်နာမဟာပလံတန်ငါလူရင်အကျိုးကြီးသကွာဆိုတာဒါဒါမင်းရွေးပြောတာမဟုတ်ဘူးလားပြီးတော့တန်ငေဒိန်နေဟင်းစေဝပူစီတော့ဘဝိတာမိဆိုတာတန်ငါလူရင်ငါလူတာနဲ့အတူတူကွာဒါပဲမဟုတ်ဘူးလားပို့ရဟုတ်တယ်နော်ဟင်အဲ့တော့တို့ကတိုင်းကနဲ့လူမှာနော်ဟင်ဂျေနာကလားဂျေနာပါဗျာဟင်သူတို့ပြန်နန်းကြောင်းဆလာမှာ ဟင်ဒိုင်းကပဲသူသူတို့ပိုင်တာမလို့ဟင်ဝီလာသားရေသူတို့ပြန်တို့ရောဘယ်နေတော့ဟင်မိုးကြီးနေဟင်ဟင်လူပါတဲ့ဖះဆိုတို့ကရောင်းစားမှာပါဆိုတော့မော့ကြီးနေတယ်ဟင်ဟာနင့်ဟာတန်းကွာဒုံဒုံဒုံဒုံနဲ့ထွက်လာနင့်အတန်းကွာဒုံဒုံဒုံဒုံနဲ့ထွက်လာနင့် ဟင်အာနေမဟုတ်သေးဘူးဟာနေဟင်ဟုတ်ပလားဟဲ့ရောင်းစားမယ်ဆိုတာကြီးတွန့်ကုန်ခေဟင်တန်ခါလှူဖို့အရေးကြီးဆုံးတို့ကတန်ခါနဲ့အဲ့တော့တို့ရည်စိတ်ချတဲ့ခါကြရင်အဖိုးတို့ကြာဘူးနာဝရှိမှာပါအဲ့ဒီအရှင်ဖရာတို့ကိုဖြင့်ဖြစ်စေကိုနဲ့ဖွဲ့စားလျက်ဖြစ်တဲ့သင်္ကန်းဖြင့်ဖြစ်စေ ထိစားလျွေချမ်းသာတယ်လို့သတင်းသုံးတော်မူကြပါဖရာအဲ့ဒါမြေလျှောက်ပါကိုဖင်ဖြစ်စေဆိုတော့ဟိုဒီဟွာပေါ့ဗျာလက်ရှိကိုပေါ့သို့တော့ကိုကသင်္ကန်းရဲ့အတွင်းနေတာလေအဲ့တော့သင်္ကန်းနဲ့ထိစားကိုနဲ့ဖွဲ့စားနေတဲ့သင်္ကန်းဖြင့်ဖြစ်စေဆိုတော့ဒါသင်္ကန်းနဲ့ခုကြောင်ထိုင်းနေတာမဟုတ်ဘူးလားဟင်အဲ့လိုချမ်းသာသလိုသတင်းသုံးတော်မူကြပါဖရာအဲ့ဒါထဲလျှောက်ပါတဲ့ဗျအဲ့ဒါမှ တိုင်းကမြောက်တဲ့ဗျဟုတ်ဗျဟေးဟေးဟေးအဲအဲအဲလူဟေးအဲလူအရာလေးမျက်နာကအရာရှင်းမျက်နာကဟေးအဲ့တော့အရာလေးမျက်နာအရာရှင်းမျက်နာမှာခုချိန်မှာအဲရဟနာမစိတ်သုံးသေးဘူးပိစိကဗုဒ္ဓတွေလည်းရှိသေးတာပဲအဲ့တော့တို့ကဒီအရာရှင်းမျက်နာအရာလေးမျက်နာဆိုတော့ဒီထဲမှာပိစိကဗုဒ္ဓတွေကောင်းပါနိုင်မလား ဟုတ်နော်ယာန္တာဒီအနာဂါနီတဂရဂါနီသောတာပန်နီကျင်စေဒီအကုန်ပါတာနော်ဟုတ်နော်ဟင်အဲ့တော့တို့အဆင့်ကလည်းတဆင့်မဟုတ်ပဲနော်ဟုတ်နော်အဆင့်များစွာတပားတဲ့လူရင်ဒီခွင့်ရပါမလားကွရနိုင်ဘူးဟုတ်နော် ပြီးတော့တို့ပြောနေကြရှိသေးတာအဖို့ရဟိုတန်ငါကိုလှူရင်ငါနဲ့အတူတူပဲဆိုတာဒီဘက်ကနန္ဒတင်အပြည့်ထားလိုက်ဟိုဘက်ကနိုးစီခွဲနဲ့128လုံးအပြည့်ထားလိုက်အဲ့ဒါဘယ်လိုနေမလို့ဟင်ဟာ ဟွေးမျိုးကစစ်သားကြီးတွေဟင်ပါအေးဟဲ့ဟာနေနေနေတော်တော်နီးလာပြီဟဲ့တည်င်းကိုအာဟာဖို့တော်တော်နီးပြီထင်တယ်မလေးအားလေဖို့မန်းနေတော်တော်နီးပြီထင်တယ်ဟာနီးပြီတော့ ဟိုက128နဲ့ဟိုဘက်ကတဒင်းနဲ့ဟာအတူတူပဲလေအဲ့တော့ဟိုဘက်ကနိုးစီဘူးတစ်လုံးနဲ့တဒင်းဆိုရင်ဘယ်လိုမှတူအဲ့တော့တာမန်ယဟန်တပါးနဲ့ဖရာကတော့ဘယ်လိုမှနိုင်လို့မရသို့တော့အဲ့ဒီတန်ဃာထဲမှာတချို့ကဟောရီဂီလီတာပဲနိုင်တယ်ဟိုကဟိုဟိုဂီလီတာပဲနိုင်ဟိုတပါးကဟိုဂီလီတာပဲနိုင်တယ်ဟိုကမပဲနိုင်ဘူး တပားကဟိုဝါသနာပေးနိုင်တယ်ဟိုဝါသနာမပေးနိုင်ဘူးနဲ့အဲ့ဒီသူတို့တပားတပားပေးနိုင်ပေးနိုင်တာဒီအကုန်လုံးစုလိုက်ရင်ဟိုဖျားပေတာနဲ့သွားပြီးတော့မညီမျှနိုင်ဘူးလားမညီမျှပါဘူးအဲ့ဒါပြောတာတူတွေကတော့နိုနိုးစီဘူးတစ်လုံးနဲ့တင်းမဲ့လေဟင်ဟို128လုံးနဲ့တည်င်းနဲ့ဆိုရင်တော့အတူတူဖြစ်တယ်လို့တန်ခါအားလုံးနဲ့ပေါင်းလိုက်ရင်ဖះနဲ့အတူတူဟင် ပြီးတော့တို့ပြောလေးပြောထားရှိတာအဖိုးရကိုရင်လေးမို့ထင်မသေးနဲ့တို့မပင်နိုင်တာတွေသူပယ်ထားတာတော်တော်များဟင်သူနဲ့တို့နဲ့ဟိုလာလာညင်းတူပါမလားအဲမတူတဲ့အတွက်အဲကိုရင်လေးမို့ထင်မသေးနဲ့တို့မပင်နိုင်တာတွေသူပယ်ထားတာအများကြီးပြီးတော့တို့မသိတာတွေသူသိထားတာလည်းအများကြီးဟုတ်နော်ကိုရင်လေးမို့ထင်မသေးပါနဲ့ ပြီးတော့တို့ပြောနေရရှိသေးဖို့ရကိုရင်လေးတွေများများဟိုဂယုဆိုင်သူတို့ကမဖွင့်ရသေးတဲ့ထီတွေ3500လည်းဖြစ်နိုင်တယ်3000လည်းဖြစ်နိုင်တယ်တို့ဘုန်းကြီးအိုကြီးတွေကပေါ်လာမှာ900စုနော်ပိတ်ခါနေနေပြီဟင်ဟင်ဘုန်းကြီးအိုတွေကဘယ်နေတော့ ဒီဘိတ်ခံနီးနေပြီဗျပေါပလာမှာ900လောက်ရှိမှာဟိုဟာလေးတွေက3500လဲဖြစ်နေတာပဲမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဟေးဗျကိုရင်လေးတွေကိုအဲ့လောက်ထိစိတ်ထဲမှာထားဗျမှန်ပါပါဟင်ဟင်အဲ့တို့မပင်နိုင်တာတို့သူတို့ပေးထားတာအများကြီးဗျတို့မသိတာတွေသူတို့သိထားတာလည်းအများကြီးဗျဟင်ပါရမီတွေစုတဲ့ဟိုစုတဲ့နေရာတအုပ်နဲ့တအုပ်မတူကြဘူးလေဟုတ်ကလားဗျာ အဲ့ဒါဒီပါအကုန်ပါမှာနော်မမီနော်ခုနတို့ပြောတယ်ဆိုရင်တော့နတ်တွေရော လူတွေရောအကုန်ပါမှာတင်တယ်အဲ့ဒါအတွက်ကိုတို့ဝစီနှုံးွယ်လှူကြအောင်စုနောက်မှရေစဲချမှာနော် ပန္တိပန္တိသံသာရာသံသာရာဝဋ္ဌာဝဋ္ဌာဒုက္ခတောဒုက္ခတောမောသနာဓာယမောသနာဓာယနိဗ္ဗာနတနိဗ္ဗာနတတိသိကရိယာယတိသိကရိယာယဣမံဣမံယရဏဝုဒ္ဓိယရဏဝုဒ္ဓိဝိဟာရံဝိဟာရံတံဃတတံဃတဒီမဒီမတံဃတ သံဃတဒီမဒီမသံဃတသံဃတဒီမဒီမဗန္တိဗန္တိအရှင်ဖရာအရှင်ဖရာမယံမယံဖရာတပြည့်တော်ဖရာတပြည့်တော်တပြည့်တော်မာတို့သည်တပြည့်တော်မာတို့သည်သံသာရာသံသာရာဝေါတာဝေါတာဒုက္ခတော်ဒုက္ခတော်ဆင်းရဲအလုံးမှဆင်းရဲအလုံးမှမောသနာထာယမောသနာထာယလွတ်မြောက်ရာ လွတ်မြောက်ရာနိဗ္ဗာန်တနိဗ္ဗာန်တအစွဲကင်းရာအစွဲကင်းရာတဏှာကင်းရာတဏှာကင်းရာနိဗ္ဗာန်ကိုနိဗ္ဗာန်ကိုသစ္စိကရဏထာယသစ္စိကရဏထာယမြဲမြံကိုတွေ့ မျက်မြင်ကိုတွေ့ကိုယ်တိုင်တွေ့ရာကိုယ်တိုင်တွေ့ရာဩဒိတာဩဒိတာယေရှု၍ယေရှု၍ဣမံဣမံယရဏဝုဒ္ဓိယရဏဝုဒ္ဓိဝိဟာရံဝိဟာရံယရဏဝုဒ္ဓိယရဏဝုဒ္ဓိအမိရှိသောအမိရှိသောဤကြောင့်ကိုဤကြောင့်ကိုတန်ခတတန်ခတအရာလေးမျက်နာအရာလေးမျက်နာအရာရှင်းမျက်နာအရာရှင်းမျက်နာနေထိုင်ကြကုန်သောနေထိုင်ကြကုန်သောတန်ခါတော်တန်ခါတော်အရှင်ကော ရှင်မအရှင်မြတ်ရှင်မြတ်အပေါင်းအားအပေါင်းအားဒီမဒီမဆက်ကဆက်ကလူတန်းပါကိုဤလူတန်းပါကိုဤအရှင်ဘုရားအရှင်ဘုရားကဲတို့ရည်စိတ်ချစို့ဒီအဲဒီအဲတို့ဟာဟိုပြောဒီပြောရလဲပြောဒီပြအဖို့မလို့ရည်စိတ်ချကိုမဟုတ်ဘူးဘာလို့ရည်စိတ်ချပါလဲ လူလူဒါနမြောက်အောင်လုပ်တယ်။အော်မာရေခွက်မပါလဲဒီကထိုင်နေတာကြီးပါဗျာ။မြောက်ပြီးသားကြီးပါ။ရေလေးကတောက်ရေလေးဆိုတော့အေးဘောအေးဘူးလားဗျာ။အေးပါဗျာ။ဘူးဘောပကြည်ဘူးလား။ကြည်ပါဗျာ။အဲ့တော့ဒုစိတ်ကြီးကဘူးနေတာပြနေတာဘူးနေပြနေတော့အဲ့ဒီအပူအပြန်ကြီးနေတဲ့အတိုင်းတို့က တို့ဒီအလှူကိုခုလှူလိုက်လို့ရှိရင်ဒီခုတို့ကကြုံပြီးတော့လေအပူပြန့်ပဲပြန်ရမှာမှန်ပါဗျာညာမတိနိုင်ဘူးလေတိနိုင်မှာမလားမတိနိုင်ပါဘူးဗျာအဲ့တော့ဒုစိတ်ကိုပူလုံးလို့ရေကိုအကြည့်ခိုင်းတာနော်ရေဒီကအေးနေတော့အေးတဲ့နေရာလေးဒုစိတ်ကထားတော့ဒုစိတ်အေးမလိုက်နိုင်ဘူးလားအေးနိုင်ပါဘူးဗျာအဲ့ဒီတွေ့အဲ့ဒီတွေ့ တို့ကရည်စဲချတည်တိုင်းချနေတာရည်စဲချတော့အဖိုးတို့ဟိုအိန္ဒိယတို့ထုံးစံကြတော့အပြင်ထွက်ချတို့ဆိုရတာမဟုတ်ဘူးတို့ကဟိုတီလာရှိတဲ့ပုဂ္ဂိုလ်ဆိုတက်သေးခံလေအဖိုးတို့ကိုယ်တိုင်ကတပည့်တော်ဘာကြောင့်ဒါလှူမှာပါဖေယားဘယ်လိုကြောင့်လှူမှာပါဖေယားဒါကြောင့်တပည့်တော်ဘယ်စုကိုလှူခြင်းပါတယ်ဖေယားအဖိုးကပြောပြီးမြေကြီးပေါ်မှာချဟုတ်နော်မြေကြီးပေါ်မှာသွားချတာ မြေကြီးပေါ်သွားချတော့ဒီကဟိုကြာလာတော့တော့ရေရှိတယ်ထင်တယ်မြေကြီးပေါ်ရောက်တော့ရကြာလာတော့ကရေရှိတယ်ဟိုဟိုမြေကြီးပေါ်ရောက်တော့ရှိတော့ဘူးအဲ့တော့ကြာလာတာဒါသာသေးချာဖို့စိုက်ကြည့်နေရင်အဖြစ်နဲ့အပျက်ကိုမမြင်နိုင်ဘူးမြင်နိုင်ပါဘူးဗျာကြာလာတာဖြစ်နော်မြေကြီးပေါ်ကြတော့ရှိသေးလားရှိတော့ပြတ်တော့အဲ့ဒါကိုအဖို့အတီလေးကတ်ထားလို့ရှိရင် ဒီကုသိုလ်ကကျိုးပေးတဲ့ဘဝမှာတို့လူဖြစ်ဖြစ်နာဖြစ်ဖြစ်ပေါ်လေသာသနာနဲ့ဂျုံလို့ကြင့်မဟိဆိုရင်မဖို့ကိုသွားတော်ယူပါအဲ့ဒီအဲ့ဒီဖြစ်ပြအတိကယူမဖူရအဲ့ဒီတွေ့ရည်စေချတာသူပြောသလိုဟုတ်မှာဟုတ်ပါဘူးဒီဒီမန်းလေးထုံးစားဟုတ်ပုံပေါ်ပါမလားဟင် တို့ငငယ်ကအမေကလည်းသူသားတော်တော်ချစ်တာနေရာတကဟိုဟာလို့ကျင်တော့ဘာလူလူဟိုတို့ပါအောင်ခေါ်ခေါ်ပြီးတို့ကိုရေစဲချခိုင်းအဲ့တော့တို့ကရေစဲချခိုင်းချတာပေါ့ဗျရေစဲတာချနာဘယ်နာဆုံးမမလဲငါကြီးကကိုမြသွားမလားနောက်မြကြနေမလားနဲ့ရဘုံပေါ်ပါမလားဟိဟင်ပြီးတော့တို့တို့ငငယ်တော့ငါဖြစ်တဲ့စိတ်ရှိသေးတယ် အဲ့ဒါအမျှမကြေကြေအော်ရဲပါမလားဆိုတာအဲ့ဒါလည်းပါသေးတာဗျဟင်အဲ့ဒါဒီပါပါတာဗျမန်းလေးတော့ပါတာကောင်းမော်လို့ဟုတ်ပါမလားနင်တို့ဟင်အဲများသောအားဖြင့်တို့ကထုံးစံနိုင်ရည်စဲချရင်အဲ့ဒီအတွေးတွေနဲ့သွားတာဟင်လိုချင်တာတော့စိတ်ပူးနေတယ်ပြန်ပြန် ဘူးလို့ပြန်နေတာပြန်လို့ဘူးနေတဲ့စိတ်ကိုအဲ့ဒီရေကိုအကကပ်ပြီးတော့ဖမ်းတာနော်ဟုတ်နော်ကပ်ဖမ်းတာအဲ့ဒီခုနကကပ်ဖမ်းတော့နှုတ်သီးအားခုဖိုးတို့ဒီရောနှုတ်သီးလေးကကြာလာလိုက်အောက်ကြာပြန်ထွက်သွားလိုက်ကြာလိုက်လည်းပြန်ထွက်သွားလိုက်ဒါကဖြစ်ဖြစ်ကိုအတိကထားတဲ့ဖြစ်ပြမမြင်နိုင်ဘူးလားမြင်နိုင်ပါဗျာမြင်နိုင်တော့ဒီအေးနေတဲ့ကြီးနေတဲ့ နေရာလေးကိုစိတ်ကပ်ထားတဲ့ပုဂ္ဂိုလ်ဟာဒီကုသိုလ်ကအကျိုးပေးတဲ့ဘဝကြမကြောက်မကြဆိုတဲ့ဆူတောင်းမှုလိုသေးသလားမတောင်းမတဟောသူအတူဖြစ်တာအဲအဲ့ဒီလိုဖြစ်အောင်တို့ရေသက်ချခိုင်းတာဗျဒါကဘိုးတို့ဟိုဟာလာလောကီစီစဉ်ကိုခံစားဖို့ထင်တယ်ရေလေးအေးနေတာကိုစိုက်ကြည့်ခိုင်းတာက ဒီကုသိုလ်ကကြုတ်ပြီးတဲ့လူဘဝနတ်ဘဝမကြောက်မကြမတောက်မတအဲ့ဒါလောကီစည်းစိမ်တော့မဟုတ်ဘူးလားအဲ့ဒီလောကီစည်းစိမ်ခံစားခြင်းကတရားဘက်ကိုညွတ်တပဆိုရင်ခုနဖြစ်ပြမြင်ဖို့ဆိုတာမဲ့ကြဖို့ဆိုတာကြတော့ခုနကနောက်အတိကထားတဲ့ဖြစ်ပျက်ကလေးထင်တယ်အဲ့ဒါကလောကုတ္တရာဘို့ကိုကအဲလောကီဘို့နှစ်ခုပြမမေးလားမမေးပါဘူးအဲ့ဒါအတွက် အဲတို့ကတော့နှုတ်ထဲတည်တာအကုန်လျှောက်ဆိုးပါရတို့ဆိုတာနားထောင်မနေနဲ့ဗျာအဲရည်သာကြည်တာနော်ကဲရည်ပဲချလို့အရှင်ဘုရားဘုရားတပည့်တော်တပည့်တော်မတို့မန်းလေး၌နေထိုင်ကြကုန်သောဒါယခာဒါယငမပေါင်းတို့သည်ယနေ့ကြုံတွေ့နေရသောဝိတုခဝဆင်းရဲပေါင်း နောင်နောင်ကြုံတွေ့ရအောင်ပဲဝဋ်ထုတ်ကကိုဆင်းရဲပေါင်းတို့မှလွန်မြောက်ရန်ဖရာတပြည့်တော်တို့ကိုယ်တိုင်ဖရာရှင်ကျင့်သလိုကျင့်ဖရာတော်ဝကာများကျင့်သလိုကျင့်တိသလိုတိ၍နိဗ္ဗာန်ကိုမျက်မှောက်ပြုရလို့ငါဖရာတပြည့်တော်တို့သည်ဖရာရှင်ဤအနန္တတကူတော်အနန္တမေတ္တာတော်တို့ကိုအကျွင်းမဲ့ယုံကြည်ပါသဖြင့် စေချာတိဟအမည်ရှိသောကျောက်ဆင်းနုကိုဘွားတော်မြတ်ကိုဖရာတပည့်တော်တို့တီထားပူဇော်ပါ၏ဖရာတီထားပူဇော်ပါ၏ဖရာထိုဖရာရှင်ကင်းဦးကင်းဦးရာအတွေ့ယရဏဝုဒ္ဓိကျောင်းတော်ကြီးကိုလည်းပဲဖရာတပည့်တော်တို့တီဆောက်၍လှူဒန်းပါ၏ဖရာလှူဒန်းပါ၏ဖရာလှူဒန်းပါ၏ဖရာထိုယရဏဝုဒ္ဓိကျောင်းတော်ကြီး၌ စေကြတိဟဖယားရှင်သည်မကအရာလေးမျက်နာ အရာရှင်မျက်နာတို့၌တရင်သုံးတော်မူကြကုန်သောပိစေကဗုဒ္ဓရှင်များများအရိယာရှင်များကြီးများအနာခံဒဂရခံသောတာပံသမုတိထေရှင်သံဃာတော်ရှင်များအပေါင်းတို့အားဤနေရာဤဌာနသို့ကြွရောက်သောကာလသတင်းသုံးရန်အတွက်လည်းဆောက်လို့လှူဒန်းပါကုန်၏ဖေယား ဤကဲ့သို့ဆောက်လုပ်လှူဒန်းရသောအဲကောင်းမှုကြောင့်အရာလေးမျက်နာအရာရှင်းမျက်နာတို့၌နေထိုင်ကြကုန်သောတန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတို့သည်ဤယရဏဝုဒ္ဓိကြောင်းတော်သို့ကြွားရောက်၍ကိုဖြင့်ဖြစ်စေကိုဖြင့်ဖွဲ့ဆလျက်ရှိသောတင်ငါအစရှိသည်တို့ဖြင့်ဖြစ်စေထိဆလျက်ချာနာစွာ သရင်သုံးတော်မူကြပါကိုအရှင်မြတ်တို့ဖရာအရှင်မြတ်ဖရာဤကောင်းဤယခုပြုစေပြုခဲ့ဘူးသောပြုလျက်ရှိသောစေချာတိဟဖရာရှင်နှင့်တကွယရနာဝုတ်တိကျောင်းတော်ကြီးဒါနာကိုအကြောင်းပြု၍ဖရာရှင်နှင့်တကွတန်ဃာတော်ရှင်ကောင်းရှင်များပေါင်းတို့အားဆွမ်းခဲပွဲပေါ်စဉ်တို့ဖြင့်လူတန်းပါကုန်၏ဖရာ ထိုမှတပါကြွားရောက်လာကြကုန်သောပရိသတ်အပေါင်းတို့အားလဲဆွမ်းခဲပွဲစားရှိသောချိုးချင်းရမကအဖျားဖျားတို့ဖြင့်လုံကျွေးမွေးမြူပါကုန်၏ဖျားယခုအခါ၌ရှင်ဖျား၏ရှိတော်မောဝဲထိုအားလုံးတို့ကိုဝစီနှုတ်မြွက်ကိုဖြင့်နှုတ်ဖြင့်စိတ်ဖြင့်အထမြောက်အောင်အထမြောက်ရာအတွေ့တရဏဂုံသုံးပါးတွင်တကွ ဆယ်ပါးသောသီလတော်မြတ်တို့ကိုခံယူစောက်တည်၍ရေစေသွန်းချကလှူဒန်းပါ၏ဖျားရေစေသွန်းချကလှူဒန်းပါ၏ဖျားဤကဲ့သို့လှူဒန်းရာကြောကုသိုလ်ခံကောင်းမှုကြောင့်ဖျားတပြည့်တော်တပြည့်တော်မာတို့သည်ဖျားရှင်ကျင့်သလိုကျင့်ဖျားတာဝကတို့ကျင့်သလိုကျင့်၍တည်သလိုတည်၍ပွင့်နိုင်သောနိဗ္ဗာန်သို့မျက်မှောက်ပြုနိုင်သော ရာရှင်ဤတာဝကအစစ်ဖြစ်ရပါစေသာအရှင်မြဖရာအရှင်မြဖရာဤကောမှုကုသိုလ်ဖို့ပါကားတို့ကိုဖရာတပြည့်တော်တို့ဤအမိအဖအဖိုးအဖွားဆရာသမားရွှေမျိုးညာတကအစထား၍ကိုဆောင်နာအိမ်ဆောင်နာကြောင်ဆောင်နာမျိုးဆောင်နာရွာဆောင်နာတောဆောင်နာတောင်ဆောင်နာဆံရပညာနာအစရှိကုန်သောနာမြနာကောင်း နာပေါင်းတို့နှင့်တကွာ30ပုံကျင်လေကြကုန်သောဝေနေယဒုခိတဒုခိတတတဝါပေါင်းတို့အားအမြပေးဝေပါကုန်၏အမြပေးဝေပါကုန်၏အမြပေးဝေပါကုန်၏ထိုဆိုခဲ့ပြီးသောတတဝါပေါင်းတို့သည်ဖရာတပိတော်တို့အမြဝေတံကိုအဝေးမှဖြစ်စေအနီးမှဖြစ်စေမြင်အပ်သောနေရာမှဖြစ်စေမမြင်အပ်သောနေရာမှဖြစ်စေ ဤအမျှဝေတန်သည်ငါတို့ကိုရည်စူး၍ဝေငါသောအမျှပေတကားဟုဝမ်းမြောက်ဝမ်းသာဖြင့်အတိအမှပြုတာတို့အနုမောဒနာခေါ်ဆိုနိုင်ကြပါစေအတိအမှပြုတာတို့ခေါ်အနုမောဒနာခေါ်ဆိုနိုင်ကြသည်ဖြင့်ချမ်းသာခြင်းအပေါင်းနှင့်ပြည့်စုံကြပါစေအရှင်မြတ်ဖရာဖရာတပည့်တော်တပည့်တော်မတို့မိသားစုအပေါင်းသည်လည်းပဲ ဤကောင်းမှုကုသိုလ်ဖို့ဘာကကိုအကယ်၍များဘဝဆုံး၍လုံလွန်တွေဝေမိလျော့၍များနေခဲ့သည်ရှိသောဤမြေကိုစောင့်ကြသောမြေစောင့်နာမင်းကြီးသည် အကျွန်ုပ်တို့ဤသက်တည်အရာ၌ဒီလာရလာပါစေသာအရှင်မြတ်ဖရာကေမြဝေကြသို့အာလုံးကြာကြာမြတ်အမြတ်အမြတ် အမြတ်ယူတော် 25မိနစ်မှအာယုန်တက်မှာရဖရာကဘောဝင်ရအောင်လေဖရာကဘောဝင်အောင်ဆိုလေတို့အဲအဲ့ဒီတနေရာမှာသာထားအောင်ဆိုတနေရာမှာသာထားအောင်ဆိုတို့ကဘာတော့၄နာရီလောက်၃နာရီခွဲလောက် ရကဘောဝင်တော့အာယုံမှန်တဲ့ဒီပဲနဲ့ဖရကတော့ဘာမှပြောဘူးနဲ့တူပါအဖိုးတို့မပြောမပြောသလိုလှုပ်ထားမဟုတ်ဘူးလားဟုတ်နော်ဖုန်ကြီးကြတော့ကာရဲလားမကာရဲပါဘူးကြည့်ပါဗျာဖုန်ကြီးကြတော့ကာရဲဘူးသူကများသောအားဖြင့်၄နာရီလောက်ကထားများတယ် ငါအာယုံမကတာအကောင်းဆုံးပဲအဲ့ကိုကြီးအဆင်ပြေတယ်ခင်ဗျာကြောင်းတကားတွေကိုပါကြွေးတော့ဟွန်းဟွန်းဟောဗျာတို့စကားများတဲ့အောင်မေတာကိုကိုငါနိုင်ထိုးသေးဘူးတဲ့ တနာကြီးပဲရှိသေးတာပဲဥက္ကလာအဲတို့အဲဟူစကားဒီစကားဦးလာသာ25မိနစ်ပြောတော့ဟမ်အလူမတရင်ကြောင်းတခါကြောင်းပြန်ဆောင်ရမနော်ဆောင်ခြင်းလားဆောင်ပါဗျာလုတ်ကိုလုတ်ပါမလားလုတ်ပါဗျာဟုတ်ပုံပေါ်ပါမလားဟုတ်ပါဗျာအာ ဒေါ်နေကိုဒူးကျိုးပဲအောင်သွားဘူးဒူးဒူးဒူးကျိုးကနေပြီးတော့ဟိုတို့တော့ညင်ရတာတော့မှလေဟိုတို့တို့ယရနာဝတီလူတယ်မဟုတ်လားအာယုံပြုအာယုံပြုနဲ့နင်ဖုတ်လိုက်ဖုတ်လိုက်ဖြစ်နေတော့နာနာကပ်ပြီးတော့ပြောရင်နင်ဘယ်နဲ့လုံးဖို့အဲခုတော့ပြင်ဟုတ်တာပေါ့ဟဲ့စွဲတာမှမသိလားဟင်တေဂာနိတတိမေဖေဆိုမှ ကုတေတသက်လုံးလုံးဟာတွေကဓာတ်ပုံဟောင်းကိုကြည့်တယ်လို့တပုတ်ပြီးတပုတ်ပေါ်မှာနော်ခုချိန်တော့တတိရှိနေတာမောက်မဆွဲဘူးထင်တာပေါ့ဟဲ့ဟင်တို့ဘာလို့စားတပုတ်တဲ့တောင်ရေးမိတယ်ထင်တာပါပဲတောထွက်ကီလာသားတောင်ရင်ထွက်တာရသေးဘုန်းနဲ့မရာကစရှိသမျှစီးပွားရေးအကုန်ပယ်ပြီးထွက်တာဘာမှမဆွဲဘူးကွာ ဟိုးရောက်မှတရုပ်ပဲငပိစားခြင်းထားကွာဘောင်းဆိုတော့ဟိုရန်ကုန်မှာနေတော့ကတက်တက်လို့ဆိုတော့တရုပ်ပဲငပိနဲ့နေတိုင်းစားတာဟိုကွာစားတော့ကတော့စွဲတယ်လို့မထင်ဘူးပေါ့ကွာစားနေကြမှုစားလိုက်တဲ့ပေါ့ကွာမတွေးရမှာကွာကြည့်ပါဦးတော့ဟိုလိုစီးပွားတွေမိမတွေအကုန်ပယ်ပြီး 这有白个比啥钱他夸，没哥哥哥听没几年夸，哎哎哎，这个你家人，都鲁莽的他这卡卡啥不咯？ဆွဲကြတဲ့ဆွဲလေးတွေကအဆွဲကြီးတာကြီးတွေကရှိကလာမှာပေါ့အဲအဆွဲကြီးတာကြီးတွေအဲရှိကလာနေတော့မှအသက်မထွက်သေးရင်အဆွဲလကလေးတွေလာမှာပေါ့အဆွဲလကလေးတွေလာလို့မှအသက်ကမထွက်သေးဘူးဆိုအဆွဲသေးလေးတွေလာမှာပေါ့ နင့်တက်သက်လုံးတို့ကဘလောက်များတော့ဟဲ့များပြီပါဟဲ့နင့်လွတ်မလားဟဲ့ဟင်ဟင်တတိမရှိရင်တစ်ချက်ကြည့်လိုက်တာလေးကဟိုမှာစွဲကြနေရမှာအဲ့ဒီခနောင်တို့ဖိတ်ကြီးတို့ရကုန်နာလေးနီးနီးခနောင်တို့ကတခါများနဲ့အတူတူနေကြရတာသူတို့ ကျောင်းမှာတပိတ်ကြီးရှိတယ်တို့စာလူတော့အတူတကယ်လေကိုကြတော့တပက်ခေါ်တယ်ပေါ့အကောင်ကြီးကြီးပြိတ္တာကအခုလိုသေးလို့ရှိရင်အခုရုပ်တိုင်းပဲအခုဒီနောက်ဆုံးဝတ်တဲ့အင်ကြီးဝတ်စားတိုင်းပဲဒီပုံစံတိုင်းပဲပြိတ္တာကလေဒီတိုင်းပဲဒီတိုင်းပဲအတူတကယ်ဆိုတာကအကောင်ကြီးကြီးကြီးလေး ဟင်အဲ့ဒါကိုအဖိုးတို့ခေါ်တော့တပွဲလို့ခေါ်တာပေါ့ကွာအဲ့ဒါစာကဆိုတာအလှမတတ်သူများရောက်တဲ့ပုံနဲ့ဗျတပက်ကတန်ရိုးလှူတဲ့ကြောင်းတန်ငါကြောင်းပေကူတော့ငါလှူတာဒါအလှအလှမတတ်တာတွေမဟုတ်ဘူးလားအစွဲနဲ့လှူတာတွေညင်နဲ့လှူတာတွေဟုတ်တယ်နော်အဲ့တော့အဲ့ဒီ ခနောင်တို့ကြောင်းတကာကသေတော့တပက်သွားဖြစ်တာအမွေရရတဲ့ခါတဲ့တကူလုံးหนีလို့တယ်ဗျဟင်ကြောင်းတကာတပက်ဖြစ်ထားတဲ့နော်ဖို့ရာညာနေနေဝင်မီခနာတို့ခေါ်တော့ဘာလို့ခေါ်တော့ညီကိုမတိတတိခေါ်သလားခမမောင်ချိန်နေကြဟုတ်ဘူးဘုရား အင်းအင်းအောင်ခမမုံလေးလေဟိုလူလုံးမကွဲတဲ့ချိန်ပေါ့လူကြီးလောက်သားရှိတာအဲ့ဒီချိန်ကျရင်ကြောင်းမော်တက်လာဖယားခါနဲ့ဝင်သွားဖယားဘေးနာမှာသူအခွေအိတ်တော်တာပဲမနေ့ကျရင်ဟိုတို့အာယုန်တခန်ဒီခေါ်မပေါ့ဟင်လူဒီမနိုးခင်အဲ့ခါကျထသွားတာပဲအဲ့တော့ဘုန်းကြီးကလည်းသူ့ကြောင်းတခါမှန်သိနေတာအဲ့တော့ကိုရင်ဒီကြောင်းသားတွေပြောတာ မွေးနေကြီးတော့ဘာမှမလုပ်ကြပါနဲ့ကွာသူဟာသူနေတာနေကြပါစီကွာမင်းတို့လည်းဘာမှဟိုတော့အန်တယ်ပြူတာမှမဟုတ်ဖ ೇನೆ အဲ့လိုပြောကျောင်းသားကိုရင်တွေကလည်းအဲကျောင်းတကာမှန်သိနေတော့ဘာလို့ဟူသူတို့လည်းဘာမှမလုပ်တာမလို့သူဟာသူအချိန်ကြလာတဲ့မနေ့ကသူဟာသူထားပြန်သွားအဲ့လိုနေတာတဲ့မွေးနေတွေဖြစ်ကိုမနော်ဟင်ဒါတွေတော့နေမွေးနေတွေဖြစ်ကိုမနော် နင်းစိတ်ချပါမလားဟာဟင်ဟိုဝေမျိုးကရေဘော်ကြီးရင်မိမထမဟင်တို့ဘယ်နဲ့တော့ဝေမျိုးကရေဘော်ကြီးဟင်ဟင်မွေးနေဖြစ်မနောစိတ်ချပါမလားချပါပါလေဗျာတကယ်တော့အော်မာ တို့ပြောနေကြကိုပြောချင်တာနင့်ဖျားစုနင့်မိုးကြိုးပြည့်စွာအဲ့တော့တို့အဲ့လိုကိုပြောချင်တော့လားဟင်တို့ရန်ကုန်နှုံးကတွေ့ခဲ့တာသူကမွန်တကမာကြီးအဲ့တော့အသက်60လောက်ရှိပါပြီအသက်40ခရဲကတတ်တတ်လို့စားပါတယ်နဝင်ကသီလနဲ့နေပါတယ်ဝဋ္ဌာမယောဂီအောင်ဝဋ္ဌာပါ ပတိစိတ်ပြီးနေပါတယ်အဲ့ဒီမှာကြီးတို့ရောက်ဝတ်ထမှာပါပဲအဲ့အနှစ်20နော်တသလုံးနဲ့နေပါတယ်နဝင်ကနဲ့နေပါတယ်အဋိဌံပတိစိတ်ပါတယ်သေဃာနိတတိလွတ်တဲ့အချိန်ကျတော့အမဲသားတောင်းမယ်သူအမဲသားစားခြင်းလို့တယ်ဖေးချပါမလားဟဲ့ တော်မူအခုတော့ဟုတ်တာပေါ့ဟိုမှာအနည်း20နင်ကအနည်း20လောက်ပြီဗလားနင်အပစာမတောင်းတာရှိတာနင်အနည်း20လောက်ပြီဗလားဟင်ဟင်ဟိုကအနည်း20ဗျာနေတာလက်ဒီယောဂီဝင်နေပါဗျာဟင်ပြီးတော့သက်သာလို့ဗျာနဝင်ကသီလာနေပါဗျာပြီးတော့အဋ္ဌံပတိအမြဲစိတ်နေတာပဲ အဲ့တော့တတိလွတ်တဲ့အချိန်ကျတို့စိတ်မချဘူးနော်ဟင်တကယ်လို့ဒါတွေအိပ်ပျော်ရုံများတည်သွားဘယ်နဲ့လုံးမလို့အိပ်ပျော်ရုံများတည်သွားတို့ဟာတွေဘယ်ရောက်မထင်တော့ခမိမြာဘူးဟုတ်ပါမလားဟင်အိပ်ပျော်လဲတည်နိုင်တာပဲလေဟင်ဟိုတို့နိုးမှတည်မှမဟုတ်တာ သေမင်းနဲ့ကဘယ်ချိန်သေမယ်လို့ပြောနိုင်တာမှမဟုတ်ဖ ೇನೆ သူသေရင်တဲ့ချိန်သေမှာဟင်အဲ့တော့အိပ်ပျော်နေတဲ့အချိန်များသေသွားတို့ဘယ်လိုလုပ်မလို့ကွာမင်းစိတ်ချပါမလားဟုတ်ပါမလားဟဲ့ဟင်စိတ်ချရဘူးဗျာဟင်ပြီးတော့ဟုတ်ကလားပြီးတော့တို့ပါဏိတာရာမဆရာတော်က တို့ကမ္မထံပြီးတဲ့ဆရာတော်တို့အခုရန်ကုန်ကလေမိုင်းဒါရမဆရာတော်ဆိုတာယောဂီတို့တတိသာနာနာပြုပြတတိမရှိလို့ကတော့ဖို့ဆရာတော်ကြီးမှုကိလေသာကညာလိုက်မှမတင်နဲ့အဖိုးကြီးမှုအဖွားကြီးမှုများကိလေသာကညာလိုက်မှမတင်နဲ့ပေါ့ဟုတ်ကလားတတိမရှိလို့ကတော့ကိလေသာကဘသူမှမညာဘူးဗျာဆိုတာ တို့ကိုအဲ့လိုပြောသွားဘူးတဲ့ဟုတ်ကလားအဲ့တော့တို့ကအမှမဲ့နဲ့နေခဲ့လို့အမှမဲ့ဇွဲတွေကဘလောက်ရှိမှမမသိတာဟာအေးမောင်ကြီးနင်းအစွဲမရှိဘူးဆိုတာလက်နှီးစုပ်လက်တုပ်ဖတ်ဖြစ်နေလို့ဟာစွဲနေတာကစွဲမှမသိတာနေမှာနင်းဟာကြလက်ဒီလက်နှီးစုပ်နေတူပါဟင်နေတာကနင်းဟာကြီးကလက်နှီးစုပ်ကြီးမဟုတ်ဘူးလား ဟုတ်ပါပလားနင်ဘယ်လိုများလုံမှာပါတော့ဟာနင်ဘယ်ချိန်များနင်ထားပါလိမ့်မလို့ဟာဟင်အပြောလွယ်တယ်ဟဲ့အလုပ်ဖို့တော်တော်ခဲရင်းနေဟင်ဘယ်နှနာရီလုံးမြတ်အာသင်ကပြောရအောင်မာရေအာအေးအေး တို့ကလည်းအဲဒီလောက်ဆိုတော့ပြီးပြီတကွာဘူးโอ้ဗျာမောပြီးဗျာတွေ့တော့မိတ်ပါတယ်အေးအေးတို့ပေါ့ဗျာရင်တွေလေးဟင်းခေါ်ထားတာဒီလေအများကြီးဟုတ်လားဟင်တို့ဟာလားအာထုတ်ခြင်းသူအတွက်များများပြောပါပေါ့နားထောင်ခြင်းသူအတွက်ဒါဒီလောက်ကြီးပြောဗျာ ဟင်အာထုတ်ခြင်းသူအတွက်တခွန်းနဲ့ပြီးတာတို့အဖိုးတို့တော့ရာဘူးမှာပါဗျမင်းကုန်းစေတော့ကြားပါကြားပါဟင်ကြားပါတခွန်းနဲ့ဗျနှခွန်းမရှိကဘာစီဖြစ်နေတော့သူစာချစရာမရှိဘူးလေအဲ့တော့သူကြောင့်သူနေတော့သူ့ဆရာတော်ကရန်ကုန်ချောင်းဦးလာဖဆိုတာမင်းကုန်းမင်းကုန်းမှာ ဘာပြောဆိုမောင်နာရရဲ့တရားအားထုတ်တယ်ဆိုတာတခြားဟုတ်ဘူးကွဘူတံဘူတတော်ပတ္တိဒါပဲကွအဲအဲ့ဒီခုံးမယ်များများပြောပါဘူးသူတို့ကတော့စာတတ်တာဟုတ်ရဘူတံဘူတတော်ပတ္တိဆိုတာဘူတံထင်ရှားစွာဖြစ်ပေါ်လာတာကိုဘူတတော်ထင်ရှားတဲ့ထင်ရှားအောင်ပတ္တိရှုပါမှတ်ပါ နားလာတယ်နာရာထင်ရှားနာနာရာကိုထင်ရှားတဲ့ထင်ရှားအောင်ရှုလေဟင်ဟုတ်နော်အဲဘာကိုစီမှာဘာပေါ်လာလာပေါ်လာတာတခုထင်ရှားလာတာပေါ်လာတာတခုကထင်ရှားတာမဟုတ်ဘူးလားအတန်ပေါ်လာရင်အတန်ထင်ရှားတာပဲအနံ့ပေါ်လာအနံ့ထင်ရှားတာပဲမဟုတ်ဘူးလားဟေးထင်ရှားတာကိုထင်ရှားတဲ့ထင်ရှားအောင်ရှုဒါပဲများများမဟုတ်ပဲဟင် အင်းတို့မဟာစီတို့ကနာမည်ရသွားတယ်ဦးကျွေသူကမဦးပင်တွေကအင်းသမားအင်းသမားဆိုငါးတွေပြောတာနော်ဟိုအင်းချတာပြောတာမဟုတ်ဘူးဟိုသူတို့ဘက်တော့အင်းခေါ်တာပေါ့ငါးတွေပါတယ်လေအင်းအဲ့ဒီငါအင်းနေငါရှိတဲ့အင်းတွေအဲ့ဒီအင်းသီးကြီးငါလာလောက်တာအဲ့ဒါကတို့နဲ့အတူအဲ့ဒီမဟာစီမလာအထုတ်တော့ အေး तू လုပ်တဲ့လောက်ကဒီလုပ်ဒီလုပ်တာအဲ့တော့ဒီမှာအဲ့တော့တတိတီရမယ်ဆိုတော့တတိတီလေးအတွေးတွေကဝင်နေနေမှာပေါ့ဘယ်လိုမှလုပ်လို့မရဘူးအဲ့တော့ဆရာတော်ဥပန္တိတာကယောဂီဘသူယောဂီပဲဝါမပြောဘူးပုဂ္ဂိုလ်ကြီးပြောလို့ပြောထားမရှိဘူးတချို့ယောဂီတွေကတရားတော်လာနာတာတွေ့ရပါတယ် သို့သောတရားလာပြီးအစစ်ခံတာမတွေ့ရပါဘူးယောဂီအသည့်ဆိုတာဆရာနဲ့တွေ့ဖို့အလွန်ရေးကြီးပါတယ်အဲ့တော့ဆရာနဲ့တွေ့ဖို့ကြိုးစားပါဒါပဲပြောတာဘသူရဲ့လုံးပြောဘူးလေသို့သောဥကျွေကသူ့ပြောမှန်သိမှာပေါ့ဗျာသူတို့အဆက်အဆက်ချင်းကိုအင်းသူပဲအစစ်မခံတာကိုအစစ်ခံစရာလည်းဘာမှမရှိတာအဲ့တော့ကဲဒီလောက်ရှိတာအဲပေါ်လာရှုမကွာ ခုနဘူတာဘူတာတော့လားဟုတ်နော်ပေါ်ရာရှုမကွာသွားထိုင်ဘာပေါ်မှာတော့နာရာပေါ်မှာဟုတ်နော်ဟင်နာရာပေါ်မှာပေါ့စိတ်ထံလေးထဲထဲမှာအပူနဲ့အပုတ်အောင်တယ်အဲ့ဒီအပူနဲ့အပုတ်ရိုးတွင်းချင်းစီရောက်နေတဲ့ပုဂ္ဂိုလ်ဟာအများဆုံးနာတာပဲဟင်အပူနဲ့အပုတ်ကြောင့်နာတာပဲ ရတာကတတိနာအထုတ်တော့ဆွာတော့တာလေဟိုပုတ်ကြီးအိုးကြီးလှဲခြင်းတော့ဟိုဆွာသလိုပေါ့အဲ့ဒီမှာတင်မခံမရနိုင်ဖြစ်တာအဲ့တော့ဥကြွေကဒိုးကတော့မှတ်ရင်နာရာပေါ်ရင်နာရဲနာရဲနာရဲမှတ်ထားဘူးသူကတော့မှတ်စရာပြန်နာသလားနာသံနာသံဆိုထင်ရှားသလားထင်ရှားအောင်သူကနာသံဆိုလေဟိုကနာပြလေဟိုကနာပြလေသူကလည်းနာသံနာသံ ဟုတ်ကလားဟင်နာသာသူကအဲ့ဒါပဲလေသူကနာသာဆိုလေဟိုကနာလေပဲလေဗျာဖူလုံးနိုင်မမလားဟင်အဲဘလောက်ဝလုံးတုံးဆိုတော့မနေ့၄နာရီကထိုင်တာနေ့10နာရီခွဲမှပြီးတာအဲ့တော့9နာရီအာယုံနဲ့သူမသုံးရတော့နေ့10နာရီဆုံးလည်းမသုံးရတော့ အဲ့နာရာသူဟိုကနာလေသူကလည်းမှတ်လေပဲသူမှတ်လေဟိုကလည်းနာပြလေဟိုကနာပြလေသူကမှတ်လေပဲဟိုကမှတ်ပါများတော့အာကုံတော့နောက်နာစရာမှသူမရှိတော့တာလည်းဒါလေဟိုကနာပြဟေးနာစရာမရှိတော့ဘယ်နဲ့သူပြောပြတာအကျော်လေးတွေများတစ်ချောင်းနဲ့တစ်ချောင်းထပ်ထားပြီးတော့ပြတ်မတတ်ကိုဖြစ်နေရွက်ွက်တဲ့တွားကိုမြင်နေရတော့အဲ့တော့ပြတ်လဲပြတ်စမ်းမယ်လေ သူကထင်ရှားလာရှုမယ်လို့ပြောထားတာကိုအဲနောက်တော့အဲ့ဒီဟာတွေကအပူနဲ့ပုတ်ကအခိုးပဲဗျာအဆိုင်ခဲမှာမဟုတ်တာကြာတော့ပြေရတော့တာပေါ့ပြေတော့ဖုံးလိုက်ရင်လည်းတခါတဲ့အဲခေါင်းကနေပြီးတော့အပေါ်ကိုတို့ဆက်အုပ်ပါတော့ဆက်ခေါင်းနိုင်ကထွက်တယ်လို့လေဗျာထုံနေထုံနေ ပိန်လိုက်ရင်လည်းအောက်ကျသွားတာထောမွန်းနေထောမွန်းနေတယ်ဗျာအဲ့ဒါကွာလို့ပြီး10နိုင်ခွဲတော့တို့ကသွားပြီးရှိတာလေးတွေဝိုင်းကျွေးရတာပေါ့ဘာဖြစ်တာတော့မဘယ်လိုသူကကျုပ်တို့ပြန်ဟောတယ်ဝေဒနာဆိုတာလည်းသဘောပါပဲဗျာတထိုင်နဲ့သူကပြီးသွားတာတထိုင်နဲ့ပြီးသွားတာ ဟင်ဘူဒံဘူဒတော်ပါတတိလေနာရာကိုထင်ရှားတော့နာရာပဲမှတ်တာပေါ့မာယမန္တနဲ့နောက်တော့နာရာကနာရဲအကြောင်းပြောပြတာပေါ့ဟောတယ်လို့နာရဲနာရာမိုင်းနဲ့နာဘုံနာနိတိသွားတာမဟုတ်လားဟင်အဲ့ဒါပေါ်လာတဲ့အကျိုးကိုကြည့်အကြောင်းကိုဖော်ထုတ်တာလေတတိယတာဝန်အဲ့ဒါနဲ့ဥကျွေကမ္မထံရဲ့လို့ င်ရှားသွားတယ်ဗျအဲ့ဒါတရားတွေဗျတို့ကနာတော့ဘယ်လိုလုပ်လိုက်တော့เออโอ้กะล่ะเอ๊ะเอ๊ะยาบงบ่บ่ล่ะเอออยู่ซาบะดาเนี่ยพี่มาเว้ยเออๆๆเออครับผม ကဘွယ်ဝင်ကြရအောင်ဖရာကမဖရာကမဒီဒိုနီလာကြီးကဘာရိကထားလို့မဖရာကမဒီဒါအီမန်ဂျာသံဘောဟုတ်ကလားတို့ဖရာပြင်ရမယ်နော်ဟုတ်ပါဘူးလေလိုက်ဆို စကဝါလာစကဝါလာနာဟုဒာကနာဟုဒာကဒေဝါလိဒေဝါလိခန္ဓာဆုံးပြီးသောခန္ဓာဆုံးပြီးသောဗုဒ္ဓဘာရံဗုဒ္ဓဘာရံပူဇော်ပူဇော်ခန္ဓာဆုံးပြီးတိတိတိတိတရားတရားတိခန္ဓာသောတိခန္ဓာသောစကဝါလာစကဝါလာနာဟုဒာကနာဟုဒာကဒေဝါလိဒေဝါလိခန္ဓာဆုံးပြီးသောခန္ဓာဆုံးပြီးသောစေချ ကြာဝလာစัจ java လာကဘာအယယကဘာယယတောင်းလောကဓမ္မတောင်းလောကဓမ္မနာနာတကာနာနာတကာဓမ္မအာလုံးဓမ္မအာလုံးစုယုံရွှင်နာစုယုံရွှင်နာစုံနန်းရာလီစုံနန်းရာလေဖြစ်တော်မူထသောဖြစ်တော်မူထသောအတိခန္ဓာသောအတိခန္ဓာသောသက္ကဝါလသက္ကဝါလအနန္တတိုင်းအနန္တတိုင်းဝိကြံကောမွန်ဝိကြံကောမွန်နွန်သောနန္တာနွန်သောနန္တာဖြစ်တော်မူ ထသောဖြစ်တော်မူသောဗုဒ္ဓဘာသာဗုဒ္ဓဘာသာပူဇော်ပူဇော်တတဝါများတတဝါများအစာစာတို့အစာစာတို့အာထာယအာထာယပူဇော်ယပူဇော်ယစိတ်နာတဲ့ယစိတ်နာတဲ့ယဖြစ်တော်မူသောဖြစ်တော်မူသောဘုရားရှင်ဤဘုရားရှင်ဤခြေတော်ဆုံးသည်ခြေတော်ဆုံးသည်မေမေရတပြည့်တော်ဤဘုရားတပြည့်တော်ဤတီတီတီတီမြရာထာတင်မြရ ရာသားတွင်ဥထိပ်ပြေ၌ဥထိပ်ပြေ၌တရားတရားတရားယတရားယဤတတဝါဤတတဝါဆင်းရဲစွာကိုဆင်းရဲစွာကိုငါကေခြင်းမိငါကေခြင်းမိမှန်ဤမှန်ဤတနာသောအာဖြစ်တနာသောအာဖြင့်ထာတုသာဓုတိဋ္ဌတုတိဋ္ဌတုတီတော်မူပါတီတော်မူပါမြတ်စွာဘုရားမြတ်စွာဘုရားကပွဲကျင်းပါမနော် ရဟတာတိရဟတာတိနဝကုနေဟိနဝကုနေဟိအရဟံအရဟံသာရှိသောသာရှိသောဘုဘာသောဘုဘာသောဂုဏတော်တို့နှင့်ဂုဏတော်တို့နှင့်ဘာနံ အရဟံသာရှိပြည့်စုံသောဘူပါဒထသောဘုရားသောနာထံနာတံလူနာပြမလူနာပြမတတဝါတတဝါအပေါင်းတို့ဤအပေါင်းတို့ဤကိုယ်ွယ်ရာကိုယ်ွယ်ရာတော်မူထသောနာပြမတသောဘုဒ္ဓံဘုဒ္ဓံသက်တော်ထင်ရှားသက်တော်ထင်ရှားသဗေညုသဗေညုမြတ်စွာဘုရားမြတ်စွာဘုရားကိုဩဒိတာဩဒိတာယေရှု ယေရှု၏ဣမတာဣမတာစေတီယတာစေတီယတာဣမတာဣမတာဥဒိတာဥဒိတာဣမတာဣမတာတိဟာတတိယတိယဘုဝါတော်ကြီးအားဘုဝါတော်ကြီးအားဘောနာဘောနာကန္တာကန္တာရတာရတာတမ္ပနာတမ္ပနာအစင်အစင် အနာအနာယတာနှင့်ယတာနှင့်ဤဆုံသောဤဆုံသောဤမံဤမံပါရဏိယပါရဏိယဘောဇနိယဘောဇနိယဤစွာဤစွာခေဘွေခေဘွေဘောဇင်ဘောဇင်ဖြာဖြာကိုဖြာဖြာကိုဒီမဒီမဆက် ကသက္ကလူတန်းပါကုန်ဤလူတန်းပါကုန်ဤရှင်ဖျားရှင်ဖျားမေမာကံမေမာကံဖျားတပြည့်တော်တို့ဤဖျားတပြည့်တော်တို့ဤတံပုံညာဤတံပုံညာဤကောမှုသည်ဤကောမှုသည်အာတဝခယအာတဝခယအာတဝတရားအာတဝတရားဒီပါတို့ဤဒီပါတို့ဤကုံယာကုံယာကုံကြောင်းဖြစ်သောကုံကြောင်းဖြစ်သောမေဖို့ကိုမေဖို့ကိုဝဟံဝဟံဝဟံတော်ဝဟံ တော်ရွတ်ဆောင်နိုင်သည်ရွတ်ဆောင်နိုင်သည်ဟောတုဟောတုဖြစ်ပါစေတည်းဖြစ်ပါစေတည်း သို့ပြုရဤသို့ပြုရညပုံညာကိုညပုံညာကိုကြီးထမြင့်ခေါင်းကြီးထမြင့်ခေါင်းမြေမူတောင်ဦးမြေမူတောင်ဦးမကာကျူသာမကာကျူသာယေရှုအရှင်ယေရှုအရှင်ဝိမိခင်နှင့်ဝိမိခင်နှင့်အာခင်တို့အားအာခင်တို့အားညာညာပါစေညာညာပါစေမြဝေဤမြဝေဤမသွေနေသမသွေနေသဤကာယကိုဤကာယကိုသံထပိတသံထပိ တိနာကိုဆောင်နာလေကိုဆောင်နာလေမလစေယမလစေယပေဝေငါဤပေဝေငါဤမိတ္တဆွေညာမိတ္တဆွေညာဆရာသမားဆရာသမားဘိုးဘွားကသဘိုးဘွားကသယမယာသယမယာသဒီဝါယခဒီဝါယခအိန္ဒဘူမအိန္ဒဘူမအာကာသနာအာကာသနာထူမှ၍ထူမှ၍မြတ်ပုံညာမြတ်ပုံညာကုတလာကိုကုတလာကိုယာ ကြပါစေရကြပါစေမြဝေအမြဝေဝတုံတရေဝတုံတရေဤမီပန်တုဤမီပန်တုတိလာထုသည်တိလာထုသည်တက်တိတေမှုဒီပါစေသောဒီပါစေသောအာအာလောကြကြမြာမြာမြာမြာဒီတော်မူကြပါကုန်လောကြကြ